ဒီနေ့ဓမ္မဝိဆယအတန်ဘောဇဉ်ဘောဇဉ်9ပါးဒုတိယနေ့ပေါ့တတိတံဘောဇဉ်ဓမ္မဝိဆယတံဘောဇဉ်ဝိရိယတံဘောဇဉ်ပိတိတံဘောဇဉ်ပတ္တတိတံဘောဇဉ်တမာတိတံဘောဇဉ်ဥပ္ပခာတံဘောဇဉ်ဘောဇဉ်9ပါးရှိမနေ့ကဟောတာကတတိတံဘောဇဉ်ဒီနေ့ကဓမ္မဝိဆယတံဘောဇဉ်ဓမ္မဝိဇ္ဇာတံဘောစဉ်ဆိုတာပညာပါပဲမိမိတို့ရှုမှတ်ပွားများတဲ့အခါမှာ မိမိရဲ့အစ္ဆတခန္ဓာယုံနာတရားထဲမှာပိုင်ဖြားပြီးတော့သိတဲ့အသိဉာဏ်တရားတွေကဒါဓမ္မဝိစယသံဘောစဉ်ဒါကိုဒီနေ့စဟောရမယ်။ဗန္တံဝါအစ္ဆတံဓမ္မဝိစယသံဘောစဉ်ကံအဋ္ဌိမေအစ္ဆတံဓမ္မဝိစယသံဘောစဉ်ကိုဒီပါဇနာတိအာသန္တံဝါအစ္ဆတံဓမ္မဝိစယသံဘောစဉ်ကံ နန္ထိမေဧဇာတဓမ္မဝိစယသံဘောဇင်ကောတိပသနာတိယထာဇအနုပါနန္တဓမ္မဝိစယသံဘောဇင်ကတဥပ္ပါတောဟောတိတင်စပသနာတိယထာဇဥပ္ပါနန္တဓမ္မဝိစယသံဘောဇင်ကတဘဝနာပါရိပူရိဟောတိတင်စပသနာတိဘေကဝေယဟန်တို့ဣဒဣသာသနာတော်၌ဘိက္ခုယဟန်သည်ဝါယောဂီပုဂ္ဂိုလ်သည် ဣဇတံကိုတွင်သန္တာ၌သန္တံထင်ရှားရှိသောဓမ္မဝိဇ္ဇာသံဘောဇင်ကံဝါဓမ္မဝိဇ္ဇာသံဘောဇင်တရားကိုမူလီမေငါဣဇတံကိုတွင်သန္တာ၌ဓမ္မဝိဇ္ဇာသံဘောဇင်ကောဓမ္မဝိဇ္ဇာသံဘောဇင်တရားသည်အဋ္ဌိရှိဣတိဤသို့ပဇနာတိတိယမိဣဇတံကိုတွင်သန္တာ၌အတတံထင်ရှားမရှိသောဓမ္မဝိဇ္ဇာသံဘောဇင်ကံဝါဓမ္မဝိဇ္ဇာသံဘောဇင်တရားကိုမူလီ မေငါဣဇတံကိုတွင်သန္တာ၌ဓမ္မဝိဇ္ဇာသံဘောဇင်ကိုဓမ္မဝိဇ္ဇာသံဘောဇင်တရားသည်နတ္ထိမရှိသေးပေဣတိဤသောပအဇနာတိတိယမိယတာအစအကျင်ချင်းအဖြစ်လီအနုပ္ပန္နတာရှိကမဖြစ်ဟုသိသောဓမ္မဝိဇ္ဇာသံဘောဇင်ကသဓမ္မဝိဇ္ဇာသံဘောဇင်တရားဤဥပ္ပါဒောယကုအသစ်တဖန်ထူကြ၍ဖြစ်ပေါ်လာရင်သည်ဟောတိဖြစ်၏ တင်စားထုတ်ထူခြားစွာဖြစ်ပေါ်လာတဲ့အကြံကိုလည်းပါဇနာတိသိရမည်ယထာအစာအကျင့်ဖြင့်အဖြစ်လေဥပ္ပနာသဖြစ်ပြီးသောဓမ္မဝိဇ္ဇာသံဘောဇင်ကသဓမ္မဝိဇ္ဇာသံဘောဇင်တရားဤဘာဝနာပါရိပူရိမိမိတဏ္ဍ၌အပြည့်အစုံပွားများပြီးသည်ဟောဒီဖြစ်၏တင်စားထွအကြံကိုလည်းပါဇနာတိသိရမည်ဣတိဤသို့ဓမ္မဝိဇ္ဇာသံဘောဇင်ကသဓမ္မဝိဇ္ဇာသံဘောဇင်တရားဤ ဥပ္ပါတိန်ဖြစ်ပုံခြင်းအရာကိုဒေသတိကရုဏာရှိသောပညာအဖြစ်ဟောကြားတော်မူခဲ့ပါ၏တတိဓမ္မဝိစယသံဘောစဉ်သီးပုံ၄မျိုးရှိတယ်နံပါတ်1မိမိသဓမ္မဓမ္မဝိစယဓမ္မဝိစယသံဘောစဉ်ဖြစ်နေရင်ဖြစ်မှန်သိရမယ်နံပါတ်2 မိမိတန်ဓမ္မဓမ္မဝိဇ္ဇာတန်ဖို့စဉ်တရားတွေလုံးဝမဖြစ်သေးဘူးဆိုရင်မဖြစ်မှန်းသိရမယ်နံပါတ်3မိမိတန်ဓမ္မဓမ္မဝိဇ္ဇာတန်ဖို့စဉ်တရားတွေဟာရှေ့ကတည်းပုံမူထူးခြားပြီးတော့ဖြစ်ပေါ်လာတယ်ဆိုရင်လည်းပဲအဲ့ဒီထူးခြားစွာ ဖြစ်ပေါ်လာတဲ့အကြောင်းကိုလည်းသိရမယ်နံပါတ်4မိမိတန်ဓမ္မဓမ္မဝိဇ္ဇာတန်ဖို့စဉ်တရားတွေအပြည့်အစုံပွားများပြီးပြီးဖြစ်ပြီးပြီဆိုရင် ဩငါရဲ့တန်ဓမ္မဓမ္မဝိဇ္ဇာသမုစဉ်တရားတွေရအပြည့်အစုံပွားများပြည့်ပြီးဖြစ်ပြီးလို့သိရမယ်လေးချက်ရှိတယ်ဘောစဉ်တရားတစ်ခုတစ်ခုမှာပြီးပုံတရား၄၄ချက်၄ပိုင်း၄ပိုင်းရှိတယ်အဲ့ဒါနားလည်ထားရတယ်အခုဟောတဲ့အခါကျတော့ယောဂီတွေရဲ့တန်ဓမ္မဓမ္မဝိဇ္ဇာသမုစဉ်တရားတွေဖြစ်နေတယ်သမဟုတ်မဖြစ်သေးဘူးသူသိရမယ်အကယ်ဖြစ်နေတယ်ဆိုလို့ရှိရင်လည်းပဲရှေ့ကတည်းထူကြပြီးတော့ဖြစ်နေတယ်သူသိရမယ် နောက်အပြည့်အစုံငါတဏ္ဍမဓမ္မဝိဇ္ဇာသံဖို့စဉ်တရားတွေဖြစ်ပြီးပြီလို့သိရမယ်တဲ့ဒါသိဖို့အရေးကြီးတယ်ပြီးပုံသိနည်းကိုခုဟောမှာပေါ့ဟောတဲ့အတိုင်းသိသိချာနားထောင်ပြီးတော့ကုသန္တန်အစ္စတထဲမှာယုံနာတရားတွေထဲမှာစိတ်ဆိုင်ပြီးတော့မှတ်ပေါ့မှတ်ပြီးနားထောင်ပေါ့ဩဒီတရားတွေငါမှဖြစ်နေတယ်မဖြစ်သေးဘူးဖြစ်ပြီးပြီလို့ဒီသိရမှာပေါ့ဒါကိုယ်ခန္ဓာထဲမှာပေါ်တဲ့တရားတွေကိုသိအောင်လို့ဒီတရားကိုဟောပြတာပါပဲဒါဓမ္မဝိဇ္ဇာ တန်ဖို့စဉ်ဓမ္မဝိစယဆိုတာပညာပါပဲဓမ္မဝိစယဆိုတာပညာကိုခေါ်တယ်ပညာရဲ့ပရိယတမျိုးပေါ့ကြဓမ္မဝိစယဆိုတဲ့ပုဂ္ဂိုလ်ပုတ်ခွက်အခါကျတော့ဓမ္မကတပုတ်ဝိစယကတပုတ်နှစ်ပုတ်ထွက်လာတယ်အဘိဓမ္မာသင်္ကြိုကျမ်းများမှာတော့ပညာစေတသိက်ဆိုတာအဲ59ပါးသောစိတ်မှရှင်တာပါပဲဒီနေရာမှာကတော့ဒီပညာပညာစေတသိက်က59ပါးမှာ ရှင်တဲ့စရိတ်လို့ယူလို့မရပါဘူးပညာရဲ့နယ်ပယ်အတွင်းအကုန်လုံးကိုပညာကအာယုံပြုနေတဲ့အကုန်လုံးကိုဒီနေရာမှာယူရမယ်ဒါကြောင့်မို့ဓမ္မဝိစယဆိုတဲ့နေရာမှာဓမ္မအယကုသိုလ်တရားရော အကုသိုလ်တရားရော အပြကတာဖြစ်တဲ့ဝိပကရိယာတရားနဲ့နာမ်တရားတွေအားလုံးကိုဒီနေရာမှာဓမ္မအယယူရတယ်ကုသိုလ်အကုသိုလ်အပြကတာယုံနာတရားအကုန်လုံးကိုဒီနေရာမှာဓမ္မအယယူထားရတယ်ဝိစယဆိုတာကတော့ စူးစမ်းဆင်ခြင်တယ်လို့အဓိပ္ပာယ်ရတယ်စူးစမ်းဆင်ခြင်တယ်ဆိုတာဟာပိုင်ပိုင်ခြားခြားသိတဲ့သဘောတရားတွေပဲပေါ့အဲ့ဒါကိုဓမ္မဝိစယသံမောစဉ်လို့ခေါ်တယ်လုံရင်အဓိပ္ပာယ်မှာကုသိုလ်အကုသိုလ်အကြကတယုံနာတရားတွေကို ပိုင်ပိုင်ခြားခြားစူးစမ်းဆင်ခြင်ပြီးတော့သိနေတဲ့ဉာဏ်ကိုဓမ္မဝိစယသံဘောစဉ်လို့ခေါ်တယ်ဒီလိုမှမိမိတို့ဖောင်းတယ်ပိန်တယ်ထိုင်တယ်ထီတယ်နားတယ်ကျင်တယ်ကြိုက်တယ်ခဲတယ်စသဖြင့် ခဏထဲမှာဝိပဿနာရှုမှတ်လာတဲ့အခါကျတော့အဲဒီရှုမှတ်မိတဲ့အာယုံတွေမှာပိုင်ပိုင်ခြားခြားသူ့သဘောကိုသူသိသိပြီးတော့သွားလိမ့်မယ်အဲဒီသိနေတဲ့သဘောတရားတွေအကုန်လုံးဟာဓမ္မဝိဇ္ဇာတန်ဖိုးစဉ်ပဲမနေ့ကပြောလာတဲ့အတိုင်းပေါ့ဓမ္မဝိဇ္ဇာတန်ဖိုးစဉ်တရားဆိုတာဟာဥဒိယဗျာညာကစပြီးတော့ပုံမူပြီးတော့ပေါ်လွင်ထင်ရှားလာတယ်တဲ့အာဝိပဿနာညာမှာတော့သိပြီးတော့မထင်ရှားသေးဘူးပေါ့ဥဒိယဗျာညာရောက်တဲ့အခါကျကဥဒိယဗျာညာကိုရောက်တဲ့အချိန်ကစပြီးတော့ဓမ္မ ဘောဇဉ်9ပါးစလုံးဟာထင်ရှားပြီးတော့ဖြစ်ပေါ်လာပါတယ်တဲ့ယုတ်ကြီးညာထဲမှာထင်ရှားပြီးတော့သိပါလိမ့်မယ်ဒီတော့ဓမ္မဝိဇ္ဇာသဘောစဉ်ကိုတည်တဲ့နေရာမှာလက္ခဏာရာသပစ္စုပ္ပထန်လို့သုံးနည်းရှိတယ်လက္ခဏာနဲ့လည်းသိရမယ်ရာသခေါ်တဲ့ကိစ္စအနေနဲ့လည်းသိရမယ်ပစ္စုပ္ပထန်ခေါ်တဲ့ညာထဲမှာထင်ပေါ်လာတာကိုလည်းသိရမယ်သိနည်းကသိသုံးမျိုးရှိတယ်တဲ့ဘယ်နှမျိုးရှိတော့အဲတော့ အဲဒီဟောတဲ့အခါကျတော့လက္ခဏာနဲ့သိတာဘလို့သိတယ်ရာဇခေါ်တဲ့ကိစ္စနဲ့ဘလို့သိတယ်အဲပစ္စုပ္ပထာနီနဲ့ဘလို့သိတယ်ဒါလေးဟောတဲ့အခါကျတော့အော်ဒါလေးငါသိထားတယ်ငါမသိသေးဘူးလို့ကိုယ့်အကုဆုံးဖြတ်ကိုယ့်အကုစဉ်းစားဖို့ပါပဲလက္ခဏာကဘာလဲဆိုတော့ဓမ္မဝိဇ္ဇာသံဘောဇဉ်ကောဓမ္မဝိဇ္ဇာသံဘောဇဉ်တရားသည်ပฏิဝေဒလက္ခဏောဟုတ်မှန်သောသဘောကိုထုတ်ထွင်း၍သိခြင်းလက္ခဏာရှိ၏ ဓမ္မဝိဇ္ဇာတန်ဖိုးစဉ်ရဲ့လက္ခဏာကပฏิဝေဒလက္ခဏာထုတ်တွင်း၍ပြီးခြင်းလက္ခဏာရှိရဲ့ထုတ်တွင်း၍ပြီးတယ်ဆိုတာအပြောစာရဲ့အဓိပ္ပာယ်ကို ပြောတဲ့သဘောပါပဲထုတ်တွင်း၍ပြီးတယ်ဆိုတာ အသိခတ်တယ်လို့ဆိုလိုတယ်ထုတ်တွင်း၍ပြီးတယ်ဆိုတာအသိခတ်တယ်ထုတ်တွင်းသိဆိုတဲ့အဓိပ္ပာယ်ဟာအသိခတ်တယ်လို့အဓိပ္ပာယ်ရတယ် ထုတ်ထွင်းတဲ့ထုတ်ထွင်းရသေးတယ်ဆိုတာဘာလို့ဘယ်လိုဆိုရပါမလို့အသိခက်တယ်အသိခက်တယ်ဆိုတော့အသိမလွယ်ကူဘူးပေါ့ခက်ခက်ခဲခဲသိရတယ်ဒီညာဟာမိမိခန္ဓာထက်မှာပိုက်ချပြီးတော့ရှာလိုက်တဲ့အခါသိလာသိလာတဲ့အခါမှာခက်ခက်ခဲခဲသိရတယ်တဲ့လွယ်လွယ်ကူကူသိရတာမျိုးမဟုတ်ဘူးတဲ့ယုံနာရဲ့ပရမထသဘောတရားတွေကိုမိမိခန္ဓာကိုယ်ထက်မှာမမြဲတဲ့တရားတွေဆင်းရဲတဲ့တရားတွေသူ့သဘောတိုင်းသူဖြစ်နေတဲ့တရားတွေအဲ့ဒီတရားတွေကိုခက်ခက်ခဲခဲ သိရတယ်အဲ့ဒါလို့အသိခက်တဲ့သဘောကိုဒါပฏิဝေဒထုတ်ထွင်း၍သိတယ်လို့ဆိုလိုတယ်ဒီနေရာမှာပฏิဝေဒလက္ခဏာပฏิဝေဒကိုပฏิကတပုတ်ဝေဒကတပုတ်တပုတ်ထွက်လာတယ်ပฏิဆိုတာရှေ့ရှုရှေ့ရှုဆိုတာဟာတက်တက်မမတ်ပေါ့ဝေဒဆိုတာကဖောက်ထွင်းတာဖောက်ထွင်းပြီးတော့သိတာ ပฏิဝေဒဆိုတော့ရှေးရှုတက်တမန်မှန်ဖောက်ထွင်းပြီးတော့သိတယ်ဘာတွေကိုသိတယ်လဲဆိုတော့ယုတ်တရားကိုသိတယ်နာတရားကိုသိတယ်အကြောင်းတရားကိုသိတယ်အကျိုးတရားကိုသိတယ်မမြဲတဲ့တရားကိုသိတယ်ဆင်းရဲတဲ့တရားကိုသိတယ်သဘောတရားပဲလို့သိတယ်စသဖြင့်ပေါ့အဲဒါလိုတတမမဖောက်ထွင်းပြီးတော့သိနေတဲ့သဘောကိုဒါပฏิဝိဒါလို့ခေါ်တယ်တရားအမထုံးမိကဒီတရားတွေမသိနိုင်ဘူး တရားအထုတ်လာတဲ့အခါမှာလည်းပဲအထုတ်ခါစားမှာတော့ဒီတရားတွေကိုမပြီးရသေးဘူးအတော်လေးကြာတဲ့အခါကျတော့မှသမာဓိဝိပဿနာဉာဏ်တွေအလွန်အားကောင်းလာတဲ့အခါကျတော့မှဒီတရားတွေသိလာတယ်ဒါကြောင့်သူအသိခက်တယ်ဒါပฏิဝေဒလက္ခဏာလို့ခေါ်တယ်ဒါကြောင့်ဓမ္မဝိဇ္ဇာသံဘောဇဉ်တရားရဲ့လက္ခဏာကဘယ်လိုသိသလဲဆိုတော့ဟုတ်မှန်သောသဘောကို ထုတ်ထွင်း၍သိခြင်းလက္ခဏာရှိတယ်တဲ့ပฏิဝေဒဆိုတာဟာရှေးရှုတက်တက်ဖောက်ထွင်းပြီးတော့သိတယ်တဲ့ တက်တက်ဆိုတာလူတရားကိုမနေ့ကပြောသလိုပဲပေါ့လူတရားကိုမျက်နှာချင်းဆိုင်တွေ့ရရင်သူဟာဘယ်သူပဲလို့မသိနိုင်ဘူးလားသိတယ်အရင်ကလည်းကိုသိပြီးပြီဆိုရင် ခုမှသိတာဆိုရင်လည်းခုသိတာပဲပေါ့ဩဘယ်သူဟာအဲမဖြူငမဲဟာမလိုနေတယ်ဘယ်လိုပုံသဏ္ဍာန်ရှိတယ်လို့တက်တက်မှန်မှန်သူမျက်နှာကိုသိထားပြီဆိုရင်သူမှတ်မိသွားတာပေါ့အဲ့ဒီတရားအဲ့ဒီသဘောတရားလိုပဲတဲ့ မိမိခန္ဓာထဲမှာဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်နားတယ်กินတယ်ကြိုက်တယ်ခက်တယ်စသဖြင့်ဖြစ်ပေါ်နေတဲ့အာယုံသဘောတရားတွေကိုရှုမှတ်လိုက်တဲ့အခါမှာအမှန်အတိုင်းအမှန်အတိုင်းပဲသူထုတ်ထွင်းပြီးတော့သူသိသိသွားတယ်ယုတ်တရားကတခရာနံတရားကတခရာသိလာတယ်ဖောင်းတာလေးကယုတ်တရားဖောင်းတာကိုသိတဲ့စိတ်ကနံတရားပိန်တာလေးကယုတ်တရားပိန်တာကိုသိတဲ့စိတ်ကနံတရားစသဖြင့်ပေါ့အဲ့ဒါလိုယုတ်တရားတခရာနံတရားကတခရာ ယုတ်ကတရားနာကတရားအကြောင်းတရားကတရားအကျုပ်တရားကတရားဒီလိုပိုင်းခြားပြီးတော့သိလာတယ်လေအရင်ကမသိခုမှသိလာတယ်ညရှိလာတဲ့ခါမှသိလာတယ်မမြဲတဲ့ဆင်းရဲတဲ့တရားအနိစ္စတရားတွေလည်းသိလာတယ်ဆင်းရဲတဲ့ဒုက္ခတရားတွေလည်းသိလာတယ်သူ့သဘောတိုင်းသူဖြစ်နေတဲ့အနတ္တသဘောတရားများကိုလည်းသူကပိုင်းခြားပြီးတော့သိလာတယ်တဲ့အဲဒါလိုသိလာတဲ့သဘောတရားကိုပฏิဝိဒါလက္ခဏာဟုတ်မှန်သောသဘောကိုထုတ်ထွင်း၍သိနေတဲ့သဘောပဲတဲ့အဲဒါလိုသိတာဟာဓမ္မဝိဆရာတန်ဘောစဉ်ခေါ်တဲ့ ဝိပဿနာဉာဏ်တစ်မျိုးပဲတဲ့ယောဂီတို့အဲ့ဒါလို့သိဖို့လိုတယ်အဲ့လိုသိဖို့လိုအဲ့ဒါလို့သိမှလဲပဲဝိပဿနာဉာဏ်ဆိုတာထင်ရှားလာတယ်တတိသမารိအာကောင်းမှဒီဝိပဿနာဉာဏ်ဆိုတာဖြစ်ပေါ်လာတယ်တတိသမารိအာမကောင်းဘူးဆိုရှင်ဝိပဿနာဉာဏ်ကမပေါ်ဘူးဒါကြောင့်တတိသမารိအာကောင်းဖို့ရန်အတွက်အဆက်မပြတ်အမြဲတမ်းမှန်ရတယ်ထိုင်ရကနေပြီးတော့ထားသွားပြီဆိုရှင်အမှန်လေးပါသွားရတယ် ထရကနေပြီးတော့ဇင်ကန်ဆက်ဆက်တက်ကနေပြီးတော့ပြန်ထိုင်ပြီးဆိုရှိလဲအမှန်လေးပါပါလာရတယ်အမှန်လောပြီးတော့မနေရဘူးအမြဲတမ်းအမှန်စိတ်လေးနဲ့ကလျက်နေရတယ်အမြဲတမ်းသိနေရတယ်အဲ့ဒါလို့သိလားမှမှန်စိတ်လေးကတတိလေးကကန့်ပြီးတော့နေတဲ့အခါကျတော့မှအဲ့ဒီတရားတွေကိုဖောက်ထွင်းပြီးတော့ထုတ်ထွင်းပြီးတော့သိနိုင်တယ်ဒါဓမ္မဝိဇ္ဇာတန်ဖို့စဉ်ရဲ့သဘောတရားဥပမာဘာနဲ့တူတယ်လဲလို့ဆိုတော့အဲကာလကာတို့ ခန်းစည်းတို့နံရံတို့ပဒင်းပေါက်တို့နဲ့ကွဲကာနေတယ်ဆိုလို့ရှိရင်အဲ့ဒီတွင်းမှာရှိတဲ့အတွင်းဘက်မှာရှိတဲ့ပစ္စည်းတွေကိုမြင်မြင်လို့ရရလားမရပါဘူး။ဘာဖြစ်လို့တော့ကွဲကာနေလို့အဲ့ဒါလို့ကာလာကာတွေခန်းစည်းတွေနံရံတွေပဒင်းပေါက်တွေကိုပြန်ပြီးတော့ဖွင့်လိုက်မယ်ဆိုရင်ကောအတွင်းမှာရှိတဲ့ပစ္စည်းကိုမမြင်နိုင်ဘူးလားဘာလို့မြင်နိုင်တာတော့အဲဖွင့်လိုက်လို့ဟုတ်လားမလားဒါလိုပဲတဲ့ အဝိဇ္ဇာခေါ်တဲ့မောဟကဖုံးကွယ်ထားပြီဆိုလို့ရှိရင်မိမိခန္ဓာကိုယ်ထဲမှာရှိတဲ့ယုံနာအစရှိတဲ့သဘောတရားတွေကိုသူကမသိဘူးတဲ့အဝိဇ္ဇာခေါ်တဲ့မောဟကဖုံးကွယ်ပြီးတော့ထားတယ်ဖုံးနှမ်းပြီးတော့ထားတယ်တဲ့အမှန်ကိုဘာမှသူမမြင်ရဘူးဝိပဿနာတရားအမထုတ်ဘူးဆိုတော့ယုံမှန်လည်းမသိဘူးနာမှန်လည်းမသိဘူးအကြောင်းမှန်လည်းအကျိုးမှန်လည်းဘာကိုဘာမှမသိဘူးတဲ့အတုံးလည်းအခက်လည်းပဲသူကသိနေတယ်လူပဲယောက်ျားပဲမိန်းမပဲလက်ပဲခြေပဲခေါင်းပဲစသဖြင့်ပေါ့ အဲ့ဒါလို့အတုံးလိုက်တက်လိုက်သူကသိတယ်လေထွင့်ဖောင်ပြီးတော့ညာထဲမှာမထင်ရှားသေးဘူးလေအခုတော့ပြဝိပဿနာညာဖြစ်ပေါ်လာပြီဆိုတော့အဲ့ဒါလို့မဟုတ်တော့ဘူးအဝိဇ္ဇာခေါ်တဲ့မောဟကကင်းကင်းသွားတယ်ဝိပဿနာညာကထက်သန်လာတဲ့ခါကျတော့မောဟခေါ်တဲ့အဝိဇ္ဇာတရားကပွင့်ပြီးတော့ထွက်သွားတယ်အကာကွယ်ထားတဲ့သူမရတော့ဘူးဟင်းလင်းပွဲသွားပြီဆိုလို့ရှိရင်တော့ပြခန္ဓာကိုယ်ထဲမှာရှိတဲ့တရားတွေကိုထင်ထင်ရှားရှားပဲသူကသိသိပြီးတော့သွားတယ်တဲ့ဒါကြောင့်မို့သိစရာရှိတဲ့တရားတွေအကုန်လုံးဟာ အဝိဇ္ဇာခေါ်တဲ့မောဟကဖုံးလွှမ်းထားပြီးဆိုရင်မိမိခန္ဓာကိုယ်ထဲမှာရှိတဲ့တရားပဲမဲ့သူကမသိရသေးဘူးမမြင်နိုင်သေးဘူးဝိပဿနာဉာဏ်ထက်သန်အားကောင်းလာတဲ့ခါကျတော့မောဟခေါ်တဲ့အဝိဇ္ဇာတရားကင်းသွားပြီဆိုလို့ရှိရင်ခန္ဓာကိုယ်ထဲမှာရှိတဲ့တရားတွေသဘောမှန်တရားတွေကိုထင်ရှားရှားမသိနိုင်ဘူးလားအဲသိနိုင်သွားတယ်တဲ့ဒါကမောဟကဖုံးလွှမ်းထားတယ်တဲ့မောဟကမောဟကပွက်ထွက်သွားမှအကာအကွယ်ပွက်ထွက်သွားမှဒါ မှန်တရားကိုသိနိုင်တယ်တဲ့ဒီအမှန်တရားကိုသိဖို့ရအတွက်အမြဲတမ်းရှုမှန်နေရတယ်ထိုင်ပြီးတော့မှန်လိုက်ဈဉာချပြီးတော့မှန်လိုက်အိပ်ပြီးတော့မှန်နေလှည့်ပြီးတော့မှန်လိုက်သွားတိုင်းမှန်လိုက်လာတိုင်းမှန်လိုက်စားတိုင်းမှန်စကုစဉ်းစားကြံစီတိုင်းမှန်အဲ့ဒါလို့ဆက်မပြတ်မှန်နေရင်မောဟခေါ်တဲ့အဝိဇ္ဇာတရားတဖြည်းဖြည်းတဖြည်းဖြည်းကွာကွာသွားတယ်ကင်းကင်းသွားတယ်မောဟတရားကင်းသွားဒီနဲ့အမြာဝိပဿနာပညာတွေကသူကင်းသွားတဲ့နေရာမှာအစာထိုးထိုးပြီးတော့ဝင်လာတယ်အလင်းရောင်တွေပေါ်လာတယ်အဲ့ဒါလို့ဝိပဿနာဉာဏ်အလင်းရောင်တွေပေါ်လာပြီဆိုရှင် ခန္ဓာကိုယ်ထဲမှာသဘောအမှန်တွေကိုထုတ်ထွင်းပြီးတော့သူသိသွားမယ်အဲ့ဒါကိုဓမ္မဝိဇ္ဇာတန်ဖိုးစဉ်လက္ခဏာနေနဲ့သိတယ်လို့ခေါ်တယ်ဥပမာအဖြစ်ဗာနဲ့တူတယ်လဲလို့ဆိုတော့ဝိပဿနာဉာဏ်မဖြစ်မီကအတုံးလိုက်တင်းလိုက်ဖြစ်နေတဲ့တဲ့ခန္ဓာကိုယ်ဟာငါပဲသူပဲယောက်ျားပဲမိန်းမပဲခွဲခြားပြီးသူဘာမှမသိသေးဘူးလေယောက်ျားပဲမိန်းမအတူအထင်မှားပြီးတော့နေတယ်ဥပမာဗာနဲ့တူတယ်လဲလို့ဆိုတော့ကုလကံထိကဆိုတာယကံသမားများဟာယကံတဲ့တွေဟာခိခင်ကို ကစီရည်နဲ့ဆော့ဖြန်းပြီးတခါကျတော့ဘီးဖြစ်ပြီးတခါကျတော့ဘီးမှာဘာတွေပါလာတော့ခိထွေးတွေအထွေးလိုက်ထွေးလိုက်ပါမလာဘူးလားအဲအခိခင်ရကန်းတွေတရားခိခင်တွေမှာ ကစီရည်တွေဆော့ဖြန်းပြီးတော့ဘီးနေပြီးတခါကျတော့တဲ့ခိတွေအထွေးလိုက်ထွေးလိုက်အဲ့ဒီဘီးမှာပါပါပြီးတော့လာတယ်အဲ့ဒီခိထွေးကြီးတို့ဖြီလို့ရရလားမရဘူးဖြီလို့အဲ့ဒီခိထွေးကြီးကိုပါဠိလိုကျမ်းဂန်ထဲမှာကုလဂန္တိကာလေခိထွေးကြီးပေါ့အထွေးလိုက်ဖြစ်နေတာပေါ့ခွဲလို့မရဘူးပေါ့ အဲ့ဒါလိုပဲလေမောဟခေါ်တဲ့အဝိဇ္ဇာတရားကရှိနေသေးတဲ့အတွက်ကြောင့်မို့ဝိပဿနာဉာဏ်အမြင်မတန်သေးတဲ့ယောဂီများပါဆိုရင်ဟောဒီခန္ဓာကိုယ်ရာငါကောင်ကြီးပဲငါပဲသူပဲယောက်ျားပဲမိန်းမပဲလဲပဲခြေပဲခေါင်းပဲဒီလိုပဲမြင်နေတာပဲလေအထွေလိုက်ပဲမြင်နေတာပဲအတုတ်လိုက်အတက်လိုက်ပဲဒီလိုပဲမြင်နေတာပါပဲအဝိပဿနာဉာဏ်အာကောင်းသွားပြီဆိုရှင်အဲ့ဒီသဘောတရားတွေမရှိတော့ဘူးတစ်ခုချင်းတစ်ခုချင်းသဘောကွဲပြီးတော့သွားတယ်ယုတ်တရားကတစ်ချာနံတရားကတစ်ချာခွဲခြားလာတယ်အကျံကတစ်ချာအကျုကတစ်ချာခွဲခြားပြီးတော့လာတယ် တဲ့ကုလကံတိကဆိုတဲ့ခြေထွေးကြီးများလိုပဲလေညံမရှိတဲ့ခါကျဒီလိုပဲအတိုးလိုက်တက်လိုက်ဖြစ်ပြီးတော့ရော့ထွေးပြီးတော့ဖြစ်နေတယ်တဲ့အဲ့ဒီကုလကံတိကဆိုတာကိုငါကထမအေးသစ်ပင်တွေထမ်းပင်တွေမှာတွယ်လျာကြနေတဲ့စာပေါင်းတိုင်တွေကိုမြင်ဖူးမှာပေါ့စာပေါင်းတိုင်တွေကဘယ်လိုနေလို့ရှင်းနေသလားရှုပ်နေသလားအော်ရှုပ်ထွေးပြီးနေတဲ့တခါတဲ့သစ်ပင်အမြင်အမြင်တွေနဲ့သူဖွက်စားပြီးလှုပ်ထားတာလေသိချတဲ့ဆိုတော့လှုပ်ထားတာတော်တော်လေးလှတယ်သူကလည်းပဲ ဒါမဲ့ဒီအစာပေါင်းတိုင်များဟာတခါလဲအမြင်လိုက်အမြင်လိုက်အထွေးလိုက်ထွေးလိုက်တခါတဲ့အကျော်ကြီးတွေမြို့မြို့သက်သားတွေနဲ့ဟောနေလိုက်အဲဒီနီတို့ဘာတို့ဒီနီပင်ကနေပြီးတော့အကျော်တွေပေါ့ဒီနီရွယ်အကျော်တွေလှုပ်ထားလိုက်တာတော်တော်သိချာလှုပ်ထားတာတွေအဲ့ဒီစာပေါင်းတိုက်တွေကိုလည်းပဲကုလကံထိကလို့ခေါ်တယ်လေရှုပ်ချက်ခန့်နေတဲ့ဟာတွေပေါ့လေအဲ့ဒါလို့အထွေးလိုက်ထွေးလိုက်ဖြစ်နေတဲ့ခြိထွေးတွေကိုလည်းပဲကုလကံထိကလို့ခေါ်တယ်စာပေါင်းတိုက်တွေကိုလည်းပဲကုလကံထိကလို့ခေါ်တယ်တဲ့ မောဟခေါ်တဲ့အဝိဇ္ဇာတရားကဖိပြီးတော့ပိတ်ပြီးတော့ထတဲ့ခါကြတော့ယောဂီရဲ့တဏ္ဍာမှာယုတ်တရားတွေလည်းမသိရသေးဘူးနာတရားတွေလည်းမသိရဘာမှမသိရသေးဘူးတဲ့အဲ့ဒါအထွေးလိုက်ထွေးလိုက်ခြိထွေးကြီးများလို့စာပေါင်းတိုင်များလို့ဖြစ်နေတယ်ရောထိုးနေတယ်ခွဲလို့မရဘူးအခုတော့ပြဝိပဿနာဉာဏ်နဲ့ပေါ်လာပြီဆိုတော့အဝိဇ္ဇာခေါ်တဲ့မောဟတရားတွေတဖြည်းဖြည်းတဖြည်းဖြည်းကင်းကင်းသွားကင်းကင်းသွားပြီဆိုရှင်တခြားစီတခြားစီမသိရပြီဘူးလားမသိရပါဘူးအသိရှင်းပြီးတော့မလာဘူးလား ဒါဓမ္မဝိဇ္ဇာသဘောစဉ်တရားလက္ခဏာတရားပဲလေမြတ်စွာဘုရားကဒါနားလည်ထားရတယ်ဒါလက္ခဏာသဘောဒါရမို့ဓမ္မဝိဇ္ဇာသဘောစဉ်ကောဓမ္မဝိဇ္ဇာသဘောစဉ်တရားသည်ပฏิဝေဒလက္ခဏာဟုတ်မှန်သောသဘောကိုထိုးထွင်း၍သိခြင်းလက္ခဏာရှိ၏တဲ့ဒါလက္ခဏာနောက်ရသဓမ္မဝိဇ္ဇာသဘောစဉ်ကောဓမ္မဝိဇ္ဇာသဘောစဉ်တရားသည်ဝိသယောဘာသနာရသော အာယုံကို ထင်ရှားပြုခြင်းကိစ္စရှိ၏ အာယုံကိုထွန်းပြခြင်းကိစ္စရှိ၏အာယုံကိုထွန်းလင်းစေခြင်းကိစ္စရှိ၏ဓမ္မပိစ္ဆကံဘောဇင်ရရာသခေါ်တဲ့ကိစ္စကဘာလဲဆိုတော့ဝိသယောပါဒနာရတော့တဲ့အာယုံကို ထင်ရှားပြုခြင်းကိစ္စရှိတယ်ထင်ရှားပြုတယ်ဆိုတာဟာမိမိရှုမှတ်နေတဲ့ဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်နားတယ်กินတယ်ကြိုက်တယ်ခက်တယ်ဆိုတဲ့အစရှိတဲ့ဝိပဿနာအာယုံတွေကိုရှုမှတ်လိုက်တဲ့အခါမှာထင်ထင်ရှားရှားသိတယ်ပိုင်ပိုင်ခြားခြားသိတယ် ကွယ်ကွယ်ပြားပြားပြီးတယ်ရော့ထွေးပြီးမရှိတော့ဘူးခုနတော့ကကုလကံတိကလို့ခေါ်တဲ့အဲခိထွေးကြီးများလို့စာပေါင်းတိုက်ကြီးများလို့ရော့ထွေးပြီးတော့သူမနေတော့ဘူးလေသူညာထဲမှာပေါ်လာတဲ့အကောင်လုံးဟာရှင်းရှင်းလင်းလင်းသိတယ်တဲ့သွက်သွက်လဲလဲချက်ချက်ချာချာပေါ်ပေါ်လွင်လွင်သိတယ်တဲ့မရှင်းမလင်းမဟုတ်ဘူးအဲ့ဒါလို့သီလရသဘောတရားရှင်းရှင်းလင်းလင်းသီလရသဘောတရားတွေဟာဓမ္မဝိဇ္ဇာသဘောစဉ်ရရသခေါ်တဲ့ကိစ္စသဘောပဲတဲ့ အရင်ကညာအားနှဲစဉ်ကာလကဓမ္မဝိသသမောစဉ်မပေါ်သေးခင်ကဆိုရှင်ယုတ်တရားနာတရားတွေပေါ်မှာကောင်းကောင်းသူရှင်းရှင်းလင်းလင်းမသိရသေးဘူးမသိရသေးဘူးမသိတက်ချက်သိတက်ချက်မသိတက်ချက်သိတက်ချက်သိတဲ့ခါမှလည်းပဲပိုင်ပိုင်ခြားခြားထင်ထင်ရှားရှားကြီးအာဘတရားသူမသိရသေးဘူးတဲ့အခုဓမ္မဝိဇ္ဇာသဘောစဉ်တရားဖြစ်ပေါ်လာပြီဆိုတော့ယုံနာတရားတွေအကြောင်းကျိုးတရားတွေမမြဲတဲ့ဆင်းရဲတဲ့သူသဘောတိုက်ဖြစ်တဲ့တရားတွေကိုဘယ်လိုသိလာမလဲထင်ထင်ရှားရှားသိလာတယ်ပိုင်ပိုင်ခြားခြားသိလာတယ်ဥပမာဘာနဲ့တူတယ်လဲလို့ဆိုတော့ ညမှောင်နေတဲ့အခါကျတော့အမှောင်ခန်းထဲမှာဘာလို့မြင်နိုင်တာတော့ဘာမှမမြင်နိုင်ဘူးဘာလို့မမြင်နိုင်တာလဲဟောမှောင်နေလို့အဖြစ်တားသားပဲယောဂီတွေနော်ဘယ်လိုမရင်ဘယ်လိုဖြစ်မယ်ဆိုတာလည်းနှစ်ပတ်ညာတော့ထုတ်တတ်ကြမှာပေါ့ဟုတ်ရဲ့လားမှောင်နေတော့ဘာမြင်နိုင်တာတော့ဘာမှမမြင်ဘူးဘာမှမမြင်တော့ तू ဘာသိမှာတော့ဘာမှမသိဘာမှမလို့ရင်လည်းဘာသိမှာတော့ဘာမှမသိဘူးနော် အော်မိလေးထွန့်လိုက်ပြီဆိုတော့အခန်းထဲမှာမသိဘူးလားအော်ဘာလို့သိတာတော့အဲမိလင်းသွားတော့အော်အခန်းထဲမှာဟိုမှာဟိုနေရာမှာကဂဒင်းရှိတယ်ဟိုနေရာမှာဘီတို့ရှိတယ်ဟိုနေရာမှာစပွဲရှိတယ်ကာလာထိုင်ရှိတယ်စသဖြင့်မသိနိုင်ဘူးလားဟောမိရဲ့အလင်းရရသားပြီဆိုတော့အခန်းထဲမှာရှိအကုန်လုံးကိုသိသွားတယ်ဒီလိုဒီလိုပဲပေါ့အပြင်မှာဆိုပါတော့အိမ်ရဲ့ပြင်မှာဘာမှမရှိဘူးဆိုတော့ရှင်ကွင်းမြင်ကြီးထဲမှာဘာသိနိုင်မလဲဘာမှမသိဘူးဟောမိလေးထွန့်လိုက်ပြီဆိုတော့ရှင်တော့မသိနိုင်ဘူးလား 15တိုင်အားရှိတဲ့ဝါအားရှိတဲ့မိလေးထွန်းရင်အဲ့ဒီမိရောင်ရင်လေးရပြန့်နှံ့တဲ့နေရာအကုန်လုံးမှမသိဘူးလားအဲ့ဒီ15တိုင်ဝါအားရှိတဲ့မိလေးကိုအဲ့ဒီနေရာမှာပဲ25အားမိနဲ့ပြန်ထွန်းလိုက်ပို့ပြီးတော့မသိလာဘူးလားဘယ်လိုပို့သိတာတော့ပို့လင်းတာလို့အဲ့ဒီနေရာမှာပဲတခါ90အားမိထွန်းလိုက်မယ်ဆိုရင်ရောဘယ်လိုနေမလို့ပို့ပြီးတော့မသိဘူးလားအလင်းရောက်ပို့ပြီးတော့မကြက်ပြားဘူးလားဩတရားအားထွန်းလိုက်ရင်ကော ပိုကြက်ပြလာမယ်အတိတဲ့အလင်းရောင်ကောင်းတဲ့မာကျူရီမီးများထွားလိုက်ရင်ကောပြောစရာမရှိအောင်ပဲသူကထင်ထင်ရှားရှားသိသွားပြီဒီလိုပဲဝိပဿနာညာဆိုတာစက်ကက်စက်ကက်တညာထက်တညာတညာထက်တညာပါလေပို့ပို့ပြီးတော့အလင်းအားကောင်းလာသိအားကောင်းလာတယ်ဒါကိုဆိုလိုတဲ့55တိုင်အာမီလေးအစိတ်အာမီလေး50အာမီလေး100အာမီလေးမာကျူရီအာမီဒီလိုစက်ကက်စက်ကက်အလင်းရောင်တွေထွန်းထွန်းပြီးတော့ပို့ပို့ပြီးတော့လင်းလာပြီဆိုရင်အဲ့ဒီနေရာမှာပို့ပြီးတော့မသိနိုင်ဘူးလားသိနိုင်တယ်တဲ့ 15ရက်အာမိလိထွန်းတဲ့ခါကျတော့အောက်မှာရှိတဲ့အားလေးတို့ဘာလို့သူသူမြင်နိုင်ပါမလားမမြင်နိုင်သေးဘူးတရားအားကြီးထွန်းလိုက်ပြီဆိုရင်တော့မမြင်နိုင်ဘူးလားမမြင်နိုင်တော့ဒါလိုပဲပေါ့ဝိပဿနာဉာဏ်ကသိပြီးတော့အာမကောင်းသေးဘူးဝိပဿနာဉာဏ်အောက်ပိုင်းကိုလိမ့်မှာပဲရှိသေးတယ်ဆိုရင်တော့သိတော့သိတယ်ဒါပေမဲ့လည်းပဲပိုင်ပိုင်ခြားခြားထင်းထင်းရှားရှားကြီးပါမှသူကမသိရသေးဘူးဟိုတောဝတာဖြစ်နေတာပေါ့ဟုတ်တယ်မလားဟောဝိပဿနာဉာဏ်ကြီးကသိပြီးအာကောင်းသွားပြီဓမ္မဝိဇ္ဇာသဘောစဉ်တရားတွေကရာသအနေနဲ့ကိစ္စအနေနဲ့ သိပြီးတော့ထင်ရှားသွားပြီပေါ်လင်းလာပြီဆိုလို့ရှိရင်တော့ဖြင့်ယောဂီဟာထင်ထင်ရှားရှားပဲအယုတ်တရားတွေနံတရားတွေအကြောင်းတရားတွေအကျိုးတရားတွေမမြဲတဲ့အနိစ္စတရားတွေဆင်းရဲတဲ့ဒုက္ခတရားတွေသူ့သဘောတန်းသိပြတဲ့အနတ္တတရားတွေကပိုင်ပိုင်ခြားခြားမသိနိုင်ဘူးလားသိနိုင်လားတဲ့ဒါကြောင့်ညံသိရည်ကြီးတယ်တတိသမာဓိဝိရိယစွန်အားထက်မြက်လာမှဥပဒနာညာဆိုတာထင်ရှားလာတယ်ဒါကြောင့်ကြိုးစားပြီးတော့မှန်ရတယ်ဘယ်ဘက်ကနာညာဖက်ပြောင်းညာဖက်ကနာဖက်ဖက်ပြောင်းဒီလိုမပြောင်းရဘူး သေးသေးချာချာစုစိုက်ပြီးတော့မှားလိုက်ရင်ဝေဒနာတွေကိုရှုမှတ်သွားရင်ဝေဒနာသဘောတရားကိုပိုင်ပိုင်ချာချာသဘောပေါက်နားလည်လာတယ်။ယောဂီတွေကဒီလောက်တိတချို့ကမလိမ္မာဘူး။တင်ပါအောင်ကနေပြီးတော့ဟောတခါတဲ့ခေါင်းအုပ်တွေပါတွေခုပြီးတော့တခါတဲ့အဲခင်မျက်စိမှာကခေါင်းအုပ်တစ်လုံးတင်ပါမှာကတစ်လုံးဒုခေါင်းမှာကတစ်လုံးနဲ့ရမဟုတ်တခါတဲ့ထားလိုက်တာတခါတဲ့ကလေးလေးတွေများအိန္ဒိယသလားလို့ထင်ရတယ်တခါတခါများ။အဲဒီလိုကိုယ်ခန္ဓာကိုယ်မှသိပြီးတော့စာနာညှာတာနေရင်သဘောအမှန်ကိုမသိဘဲနေတတ်တယ်ယောဂီတို့။ တဲ့ချိုးမြဂုံစားကြီးနှစ်ထပ်လောက်တစ်ခါခိန်ထားရတစ်ခါလူကအပေါ်ကိုဇာနဲ့ကြွနေရသလောက်ကြည့်ရတစ်ခါအပေါ်အပေါ်ကိုထောင်းတစ်ခါတဲ့အဲကာယကဒုက္ခကိုကောင်းကောင်းတော့သူကမခံရင်ပဲကိုအဲ့တော့ဒုက္ခကိုဒုက္ခနဲ့လဲလှယ်ထားရင်ဒုက္ခရဲ့သဘောမှန်ကိုသိနိုင်ရလားမသိနိုင်ဘူးဒုက္ခဝေဒနာကိုပိုင်ပိုင်ခြားခြားနားလည်သိခင်ဒုက္ခဝေဒနာကိုရှုမှတ်ရတယ်ဒါတော့ဒုက္ခဝေဒနာကိုပိုင်ပိုင်ခြားခြားမသိနိုင်တော့ဉာဏ်ကို တရားလျှောက်ပြီဆိုလို့ရှိရင် မပေါ်တဘော်လေးဖြစ်နေပြန်ရောဘလုံးနေတော့နာတာလေးမှန်းတယ်ကျင်တာလေးမှန်းတယ်ကြိုက်တာခက်တာမှန်းတယ်ဘာသိတယ်လဲဆိုတာဘာမှမသိဘူးနာတာလေးပဲသိတယ်ကြိုက်တာခက်တာလေးပဲသိတယ်ကျင်တာလေးပဲသိတယ်အဲ့ဒီနာတဲ့နေရာကိုစိုက်ပြီးတော့မှန်းရင်သဘောတရားတွေသိစရာတွေကြံသေးတယ်ကြိုက်တဲ့ခက်တဲ့နေရာတွေပါစုဆိုင်ပြီးတော့မှန်းလိုက်ရင်သိစရာသဘောတရားတွေကြံတယ်အဲ့ဒီသဘောတရားကိုထိထိမိမိသိမှသဘောကိုသိမှဝိပဿနာဉာဏ်ခေါ်တယ် သဘောကိုမသိသေးဘူးဆိုလို့ရှိရင်ဝိပဿနာဉာဏ်ဟာမရသေးဘူးမပေါ်သေးဘူးယောဂီတို့ဒါကြောင့်မို့သိအရေးကြီးတယ်မိယောဂီနဲ့ထွန်းထားရနေရာတွေမှာနေရာမိယောက်ရပြန့်နှံ့တဲ့နေအကုန်လုံးကိုပိုင်းပိုင်းခြားခြားသိရသလိုပဲလေဉာဏ်အာယုံပြန့်နှံ့နေသမျှကာလပါလို့ခန္ဓာကိုယ်ထဲမှာပေါ်နေတဲ့တရားတွေအကုန်လုံးကိုပိုင်းပိုင်းခြားခြားရှင်းရှင်းလင်းလင်းသိနေတဲ့သဘောတရားဟာဓမ္မဝိဇ္ဇယသံဘောဇဉ်ရဲ့အရသခေါ်တဲ့ကိစ္စသဘောပဲဒါရောက်ကျမ်းဂန်ကအဝိပယောပါဒနာရသော အာယုံကိုထင်ရှားပြုခြင်းကိစ္စရှိတယ်ထင်ရှားရဆိုတာမထင်မရှားမဟုတ်ဘူးတဲ့တကယ်ကိုထင်ထင်ရှားရှားသိနေတယ်မမြဲတဲ့အနိစ္စတရားဆိုရှင် တကယ်ကိုထင်ထင်ရှားရှားမမြဲတဲ့တရားကိုသူသိနေတယ်ပိုင်ပိုင်ခြားခြားသိနိုင်တယ်မှုံမှုံဝါးဝါးသိတာမဟုတ်ဘူးမပီမပြင်းသိတာမဟုတ်ဘူးပီပီပြင်းပြင်းကိုသိတယ်ရှင်းရှင်းလင်းလင်းကိုသိတယ်ကြာကြာနာနာကိုသူကသိတယ်မိထုံပြီးတော့ပြထားသလိုပဲတဲ့ ဟောတာကဘာခေါ်တယ်ဟောတာကဘာခေါ်တယ်လို့လက်ဆွဲပြီးတော့လက်ကိုဆွဲပြီးတော့မိနစ်ထွန့်ပြတယ်လို့ပဲသူတို့သိတယ်တဲ့အဲ့ဒါကိုယ်ပိုင်ညာနဲ့ကိုယ်တိုင်သိလာတယ်အဲ့ဒါလို့သိလာတဲ့သဘောကိုဓမ္မဝိဇ္ဇသံဘောစဉ်နေနဲ့ညာထက်မှထင်ရှားနေတယ်လို့ဆိုတယ်သိတဲ့အခါလဲမသိတဲ့ချက်သိတဲ့ချက်အမြဲတမ်းကိုပဲသူကသိနေတယ်တဲ့သိတဲ့အခါမှာလဲထင်ထင်ရှားရှားသိနေတယ်ရှင်းရှင်းလင်းလင်းသိနေတယ်ခြားခြားနာနာသိနေတယ်၊ကွဲကွဲပြားပြားသိနေတယ် ရှုပ်ရှုပ်ထွေးထွေးမဟုတ်ဘူးမသိတသိမဟုတ်ဘူးတဲ့အဲ့ဒီသဘောတရားဓမ္မဝိဇ္ဇတာမောစဉ်တရားသဘောတရားတွေပဲတဲ့ဒါရမ်းပေါ့အဲညညအခါလမ်းသွားအခါကျတော့လည်းပဲဓမ္မီလေးနဲ့သွားပြီဆိုရှင်လမ်းမိလေးထုံးပြီးတော့သွားဆိုရှင်ဟိုနေရာမှာတစ်တုံရှိတယ်ဟိုနေရာမှာခဲလုံးရှိတယ်ဟိုနေရာမှာကြိုက်ရှိတယ်ဟိုနေရာမှာတွင်းရှိတယ်လို့မသိနိုင်ဘူးလားဩမိမရှိပဲသွားမယ်ဆိုဒီစန်းစန်းဟွာဟွာသွားမယ်ဆိုရှင်တော့ပြင်ရန်သွားမယ်ဆိုရှင်တော့ပြင် တစ်သုံးနဲ့တိုက်လို့ရှိရင်လူလဲသွားမယ်တွင်ထဲရိုက်ထဲကိုခြေကျွန်သွားရင်လူလဲသွားမယ်ကျိုးသွားမယ်နာသွားမယ်မိလေးနဲ့ထုံးပြီးတော့သွားတော့အဲ့ဒါလိုဖြစ်စေအန္တရာယ်ရှိသေးရဲ့လားရှိပါဘူးဒါလိုပဲလေအရာရာမှာအသိအလိမ္မာဉာဏ်ပညာရှိရှိပြီးတော့သွားရင်အမှန်တရားတွေမသိနိုင်ဘူးလားဒါရောအစဉ်ညာချက်တဲ့ခါမှလည်းပဲညာလှန်တယ်ပဲလှန်တယ်လှမ်းရင်တယ်လှမ်းတယ်ကြွားတယ်လှမ်းတယ်ချတယ် ဒီလိုအတတိလေးနဲ့ကပ်ကပ်ပြီးတော့လှန်တိုင်းလှန်တိုင်းအမူအရာတွေမှာမှန်မှန်ပြီးတော့သွားနေရင်သဘောတရားတွေထိတိမိမိမသိနိုင်ဘူးလားသိနိုင်တယ်တဲ့ပေါ်လာတော့တရားတွေပြည့်စည်သွားတာတရားသိနိုင်တယ်ပေါ်လာလိုက်ပြည့်စည်သွားလိုက်ပေါ်လာလိုက်ပြည့်စည်သိနိုင်တယ်ဘာလို့သိသလဲဆိုတော့သူကအမြဲတမ်းရှုလျက်မှန်လျက်နေလို့ပဲဒါကြောင့်အမြဲတမ်းသွားတိုင်းလာတိုင်းထိုင်တိုင်းစင်ညာလျှောက်တိုင်းအိတ်တိုင်းစားတိုင်းမှာဖြစ်နေတဲ့အမြဲတမ်းတတိကားပြီးတော့ရှုရှုပြီးတော့နေရင်မှန်နေရင်အမြဲတမ်း သိနိုင်တယ်တဲ့မြတ်စွာဘုရားကအဲ့ဒါလို့သိမှလည်းပဲဘောဇင်တရားခေါ်ပါတယ်တဲ့။ဒါကြောင့်မို့ဓမ္မဝိဇ္ဇာသံဘောဇင်ကောဓမ္မဝိဇ္ဇာသံဘောဇင်တရားသည်ဝိသယောဘာသနာရသောအာယုံကိုထင်ရှားပြုခြင်းကိစ္စရှိ အာယုံကိုထွန်းပြခြင်းကိစ္စရှိအာယုံကိုထွန်းလင်းစေခြင်းကိစ္စရှိ၏ဒါကရသခွတ်တဲ့ကိစ္စရဲ့သဘောတရားနောက်ပစ္စုပ္ပန်ဘယ်လိုသိမလဲဆိုတော့ ဓမ္မဝိဇ္ဇာသံဘောဇင်ကောဓမ္မဝိဇ္ဇာသံဘောဇင်တရားတိအသမဟာပိစုပဋ္ဌာနော အာယုန်၌မတွေ့ဝေသောတရားဟုယောဂီအညာထမှာထင်ရှား၍လာလေတော့ဤဟောသူကထင်ရှားလာတယ်အသမောဟာပိစုပဋ္ဌာနောအာယုန်၌မတွေ့ဝေသောတရားဟုယောဂီအညာထမှာထင်ရှား၍လာဤပိစုပဋ္ဌာန်နေနဲ့ဘယ်လိုသိလာမလဲအာယုန်ထမှာမတွေ့ဝေသောတရားလို့ ယောဂီရဲ့ဉာဏ်ထဲမှာကိုယ်ပိုင်ဉာဏ်နဲ့ကိုယ်တိုင်ထင်ရှားပြီးတော့သိလာပါလိမ့်မယ်အရင်ကမသိသေးတဲ့အရာတွေသိလာတယ်သိလာတဲ့အခါမှာတွေးတွေးဝေဝေမဟုတ်ဘူးမှုံမှုံဝါဝါမဟုတ်ဘူးမပီမပြင်းမဟုတ်ဘူးမရှင်းမလင်းမဟုတ်ဘူးဒီလိုဆိုရင်ဘယ်လိုသိလာမလဲအာသံမောဟပိစုပဋ္ဌာန်တော့အာယုန်၌မတွေဝေသောတရားလို့သိလာမယ်မတွေဝေဘူးဆိုရှင် ရှင်းရှင်းလင်းလင်းသိမယ်ဟုတ်ရမလားထင်ထင်ရှားရှားသိမယ်ပြီးပြီးပြင်းပြင်းသိမယ်ခြားခြားနာနာသိမယ်ကွဲကွဲပြားပြားသိမယ်ဟုတ်ရလားအဲ့ဒါလို့သိတဲ့သဘောတရားဟာလေယောဂီယာသူညာထဲမှာသူကိုယ်တိုင်ပဲသိလာပါလိမ့်မယ်လေအရင်ကဆိုရှင်ကဖောင်းတယ်ပိန်တယ်ထိုင်တယ်ထီတယ်နားတယ်กินတယ်ကြိုက်တယ်ခဲတယ်မှန်တယ်ပိုင်ပိုင်ခြားခြားငါဘာမှမသိရဘူးရောထွနေတာပဲဟိုကနေရောလိုက်ဒီကနေရောလိုက်ရောထွေးပြီးတော့ငါသိရတာခုကတော့ပြင်ကရှင်းရှင်းလင်းလင်းသိတယ် ဖောင်းတာဆိုရှင်ဖောင်းတာလေးကတဖောင်းတည်းမဟုတ်ဘူးအစစ်ပေါင်းများစွာဖောင်းပြီးတော့တက်လာတယ်ပိန်သွားပြီဆိုရင်တစ်ချက်တည်းမဟုတ်ဘူးအကျိန်ပေါင်းများစွာစက်ကက်စက်ကက်ပိန်တာလေးကအများကြီးပဲလို့သိလာတယ်အရင်တော့ဆိုရှင်ဖောင်းတာပိန်တာလေးမှတ်တာဝမ်းပိုက်ကြီးကိုသိနေတယ်အခုကအဲ့ဒီဝမ်းပိုက်ကြီးဆိုတာမရှိတော့ဘူးသူ့သဘောလေးပဲသူဟာသိလာတယ်လှုပ်တဲ့သဘောဖောင်းတဲ့သဘောလေးတွေသိလာတယ်ပိန်တဲ့သဘောတရားလေးတွေသိလာတယ်တခါတခါဟောဒီဖောင်းပိန်လေးတွေကအထက်နဲ့အောက်ဖြစ်သလိုလိုနဘေးတိုက်သွားနေသလိုလိုဟောမြင်မြင်လေးလေးပဲသိနေတယ် တခါတခါလှုပ်နေတဲ့သဘောတရားလောက်ပဲသူကတီးလာတယ်တခါတခါသိပြီးတော့လှင်မြန်တယ်တဲ့တခါတခါမှန်ရင်မှန်ရင်ဟောဒီဖောင်းပေလေးဟာဖြတ်ကနေဖြတ်ကနေပျောက်ပျောက်ပြီးတော့သွားတယ်သဘောမှန်နေသူလိုက်ပြီးတော့တီးနေတယ်လေအရင်ကမသိဘူးခုမှသူဟာထင်ထင်ရှားရှားကြီးတီးလာတယ်အဲ့တော့ထင်ရှားတီးလိုက်ရင်ထင်ရှားတီးမှမသိနိုင်ဘူးလားဒါလို့တီးတာတော့ကိုညာထက်မှကိုယ်တိုင်ပဲထင်ရှားနေလို့ပဲတီးတာပါပဲညာထက်မှမထင်ရှားသေးဘူးဆိုရင်သိနိုင်ပါမလားအဲ့ဒါလို့သိဖို့လိုတယ် အဲ့ဒါလို့သိမှညံလို့ခေါ်တယ်ယောဂီတို့ဘာလို့ခေါ်တာတော့ညံလို့ခေါ်တယ်အာမမသိဘူးအသာလေးကြားတော့ကြားတာပေါ့အဲ့ဒါလို့မပွက်တပွက်မလျှောက်ရဘူးတစ်ချက်သိရင်တစ်ချက်လျှောက်ရတယ်နှစ်ချက်သိရင်နှစ်ချက်လျှောက်လျှောက်ရတယ်သိတဲ့ဟာကိုသာရှာမသိတဲ့ဟာကိုယံတမ်းပြီးတော့မလျှောက်ရဘူးဒါနဲ့လည်းထားရတယ်ဖောင်းတယ်ပေးတယ်ထင်တယ်ထိတယ်မှတ်တယ်ဘာကိုသိတယ်ဆိုတာတစ်ချက်တည်းနဲ့ပြီးအောင်လျှောက်ရတယ်တစ်ချက်တည်း လျှောက်ရင်လည်းပဲဆရာကနားလဲတယ်ဩသူဟာဘာကိုသိတာပါပဲဒီဓမ္မဝိဇ္ဇသဘောစီနဲ့သူကလက္ခဏာအနေနဲ့သူသိနေတာပါပဲရာသာခေါ်တဲ့ကိစ္စအနေနဲ့သူသိနေတာပါပဲအပြစ္ဆုပ္ပထာအနေနဲ့သူညာထဲမှာထင်ရှားနေတဲ့သဘောပဲဆိုတာကမ္မထာဆရာကသူသိပြီးသားပဲဩယောဂီယာညာထဲမြက်တယ်မထဲမြက်ဘူးညာရှင်းနေတယ်မရှင်းလင်းဘူးဒါသိတာသိသွားတာပါပဲဒါကမ္မထာဆရာသိရေးကြည့်တယ်မော်တော်ကမောင်းသမားများလိုပဲကမ္မထာဆရာဆိုတာသိပင်ပါတယ်မော်တော်ကမောင်းသမားဟာလက်နှစ်ဖက်လည်းမအားဘူး င်ထက်ရတယ်မဟုတ်ဘူးလားဟွန်းခြေနှစ်ဖက်ကအားရလားမအားဘူးခြေနှစ်ဖက်လည်းနင်းထားရတယ်ရှေ့ကိုမျက်စိတွေကကောအမြဲကြည့်နေရတယ်မျက်စိလေးသွားရင်မတော်ကတိုင်မိလိမ့်မယ်နဘေးကအသာဒီကိုလည်းနားနေဖက်ကအမြဲတမ်းနားထောင်နေရတယ်မျက်စိလည်းမအားဘူးနားလည်းမအားဘူးခြေလည်းမအားဘူးလက်လည်းမအားဘူးပါးစပ်ကလည်းပဲမအောင်ပြုတ်နေရသေးတယ်မော်တကာမောင်းသမားလိုပဲကမ္မထမ်းဆရာဆိုတာကလာထိုင်ပေါ်မှာထိုင်နေုံနဲ့ဘုန်းကြီးတွေကဘာမှအလုံးမရှိသူတို့ထင်ရင်ထင်နေမှာယောဂီတွေက သိပ်ပင်ပါနဲ့ဩကိုယောဂီကိုတပည့်တွေဟာဘယ်ညာများရောက်နေပါလိမ့်မလဲဘယ်လိုများဖြစ်နေပါလိမ့်မလဲဘာများခက်ခဲများရှိနေပါလိမ့်မလဲသမာဓိဘေးရန်အန္တရာယ်များဘာများပေါ်နေပါလိမ့်မလဲရှုမှတ်နေတဲ့ဝိပဿနာအာယုံပေါ်မှာသူဟာသူဟာသမာဓိများဖြစ်မှဖြစ်ရလေလားလို့သူစဉ်းစားပြီးတော့နောက်ထောင်နေရတယ်ဟောသူပြောဒါတော့ညာအကြောင်းပြောတာပါပဲဒါလက္ခဏာသဘောသူပြောသွားတာပါပဲဒါကတော့ရာသအနေနဲ့ကိစ္စအနေနဲ့သူပြောသွားတာပါဒါကပြစ္စုပ္ပတ္တနဲ့သူပြောသွားတာပါဒါကိုရှင်းနေနောက်ထောင်နေရတယ် အဲ့ဒါညာထဲမှာရှင်းရှင်းလင်းလင်းပြီးတော့သူပြောသွားတဲ့စကားကိုအခြေပြပြီးတော့ကိုမှတ်စုစာအုပ်ထဲမှာမှတ်ထားရတယ်ဘယ်ယောဂီကဘယ်နေရဘယ်ညာကိုတက်လာတယ်ဘယ်ယောဂီကဘယ်နေမှာဘယ်ညာကိုတက်ပြီးတော့ဘယ်နေကအဲ့ဒီညာပုံပြီးတော့အောက်ပြန်ဆင်းသွားတယ်မှတ်ထားရတယ်အဲဒါမှတ်ထားရတယ်ဘာလို့ညာဘာဖြစ်လို့ဆင်းသွားသလဲအာထုလဲတဲ့ညာညာအာနဝိပြန်ဆင်းသွားသလားဘာဖြစ်လို့လဲဆိုအကြောင်းရှာရတယ်အကြောင်းရှာတော့ယောဂီပြန်မေးရတယ်စကားပြောနေသလားဘာလို့နေသလဲ ဘာတွေတွေးနေသလဲဘာတွေစဉ်းစားနေသလဲလို့ဒီလိုမေးဆိုရှင်ညာအားနေသွားပြီညာရှိမတည့်ပဲနဲ့ညာရနိုင်မယ်သို့မဟုတ်ညာအောက်ကိုဆင်းသွားမယ်ဆိုရှင်ဒါလေးကိုပြန်ပြန်မေးနေရတယ်အဲ့ဒါကြောင့်တတော်ကိုပင်ပင်ပန်းပန်းနားထောင် ပြီးတော့တရားဆဲရတယ်ယောဂီတို့ဒါပေမဲ့ယောဂီတွေကမပွတ်တပွတ်ဘုန်းကြီးနားထောင်ဘာမှမကြောက်တချစ်တချစ်ပြောပုဂ္ဂိုလ်များဘာမကြောက်ဘူးအဲ့အဲ့ဒါလေးမျိုးမလောက်ရဘူးတရားကိုသိရင်သိသလောက်သာ လျှောက်ရတယ်ဖိဖြန်ပြီးတော့မပြောရဖိဖြန်သွားမယ်ဆိုရင်ကမ္မထဆရာမှာပြဿနာတရားပဲသူ့ကိုဆုံးဖြတ်လို့မရဘူးပြင်လို့မရဘူးယောဂီဆိုတာမလိမ်ရဘူးမညာရဘူးအမှန်ကအမှန်တိုင်းလျှောက်ထားရတယ်လိမ်ညာမယ်ဆိုလို့ရှိရင်သူ့ရဲ့သဘောမှန်ကိုကမ္မထဆရာကသူပြင်ပြလို့ရရလားဝိပဿနာသိနည်းနည်းတယ်နော်သိခက်ခက်တယ်ကိုညာစဉ်တရားနာပြတဲ့ပုဂ္ဂိုလ်တွေပြီးမှာပေါ့ကိုညာဘလို့ဖြစ်သွားတယ်ဆိုတာမသိနိုင်ဘူးလားအဲတချို့ပုဂ္ဂိုလ်ကရောက်ထက်ကြာသွားတာ အညာအမှန်မရောက်ပဲနဲ့ရောက်ထက်ကြသွားတဲ့ယောဂီတွေရှိတယ်ဒါရှိတရှိတတ်တယ်ဒါသိထရတယ်ဒါရမို့ရက်ရှိတယ်ရက်နဲတယ်ရက်တူတယ်မဟုတ်ဘူးအထုတဲ့လှုပ်လာဝိရိယပေါ်မှာမူတည်တယ်နော်ဒါတွေဟာလေသိရကြည့်တယ်ဒါရမို့ဆွဲဆွဲမြဲမြဲမှတ်ထင်ထင်ရှားရှားဖြစ်အောင်မှတ်ပြူပြူစားစားမှတ်လှုပ်လာဝိရိယထားပြီးတော့မှတ်စကားမပြောနဲ့လို့အပေါ်မလုံးနဲ့အတင်းအဖြစ်မပြောနဲ့သူအကြောင်းကိုအကြောင်းရှောက်ရလိုက်မပြောနဲ့ကိုတရားဆိုတာကိုမှန်အဲ့ဒါလို့ဇွဲလုံးလာဝိရိယထားပြီးတော့မှန်သွားရင် အရက်လေးသိမကြမီမှာပဲသဘောတရားအမှန်တရားတွေကိုထင်ရှားပြီးတော့လာလိမ့်မယ်ဒါတွေသိရကြီးတယ်ဒါကြောင့်မို့ပိစုပ္ပထာနေနဲ့ပေါ်လာပြီဆိုရှင်မလို့သိလာမလဲအသမဝါပိစုပ္ပထာနောအာယုန်၌မတွေ့ဝေသောတရားယောဂီညာထက်မှထင်ရှား၍လာလေတော့ဤမတွေ့ဘူးဆိုရှင်သူဟာရှင်းရှင်းလင်းလင်းသိလာမယ်သဘောအမှန်တွေထင်ရှားလာမယ်ညာထက်မှပေါ်လာမယ်ညာထက်မှပေါ်လာတဲ့တရားတစ်ခုကစဉ်းစားပြီးတော့ပြောစရာလိုသေးရဲ့လားမလိုတချို့ကစာရေးစာရွက်နဲ့ရေးလာတဲ့သတင်းစာဖားတယ်လို့သတင်းစာကြီးညာတယ်လို့ ရေဒီယိုသတင်းပညာလိုလိုပဲတွတ်တွတ်တွတ်ဖားပါတာပါပဲပြီးအဲ့ဒီစာကုံသွားရင်သူနားရတာပါပဲသူကသူကဘလို့ဘယ်ကနေကူးရရေးလာတာမှမသိဘူးပါတချို့ပုဂ္ဂိုလ်ကအဲ့ဒါလို့မဟုတ်စရာဘူးညံဆိုတာမမေးဘူးဒီဒီမိမိရဲ့အထုတာတနေ့တမှာထုတ်ချရတဲ့ဘောတရားဘာမေးစရာလိုသေးလဲထင်ရှားလူပြောနိုင်တာပေါ့ဘယ်ခင်မှာမှန်းတော့ဘာတွေသိတယ်ဖျားသူမပြောနိုင်ဘူးလားပြောနိုင်တော့ညာတမ်းမှထင်ရှားတဲ့ဟာတွေပြောနိုင်တာပေါ့ဘာရေးစရာလိုသေးသေးအနဲ့ကျင့်တော့မှတ်ထားပေါ့တချို့ကလည်းတခါတည်းစာရွက်နဲ့ရေးပြီးတော့ဖြတ်ပြီးတော့ဖားသွားရတာတခါတည်း ရေဒီထဲမှာကျင်ညာသွားတယ်လို့ပဲကြီးနေရတယ်ဘာများရေးဘာများဖတ်သွားပါလေတဲ့သူဖတ်တဲ့စာသူကနားလဲတာဘုန်းကြီးကနားမလဲဘူးအဲ့ဒီအဲ့ဒီလိုမျိုးမဖြစ်စေရဘူးညံဆိုတာဘာလို့ရှင်းရှင်းလင်းလင်းသိရမယ်မရှင်းမလင်းမဖြစ်စေရရှင်းလင်းပြီးတော့သိတဲ့အချက်ကိုသာလင်တင်ပြတတ်ရမယ်ယောဂီဆိုတာပေါ်တာကိုမှန်ရတယ်သိတာကိုပြောရတယ်ဟုတ်ရလားပေါ်တာကိုမှန်သိတာကိုပြောဒါယောဂီရဲ့အလုပ်တစ်ခုပဲ ပေါ်တာကိုမှန်းဆိုတာမပေါ်တာကိုမှန်းစရာလိုရလားမလိုဘူးသိတာကိုပြောဆိုတာမသိတာကိုပြောဖို့လိုသလားမလိုဘူးတချို့ကဒီနေ့ဝေဒနာမပေါ်ဘူးဖျားတဲ့မပေါ်တာကိုပြောစရာလိုသေးလားဟင်းဖောင်းတယ်ပေတယ်မှန်းတယ်ဖောင်းတာပေတယ်မှန်းတာဖောင်းတာပေတာလေးကပြုတ်သွားတယ်ပြုတ်သွားတော့ဘာလို့ဘယ်လိုမှန်းလို့ဆိုဖောင်းတာပေတာပြုတ်တယ်ဖောင်းတာပေတာပြုတ်တယ်လို့မှန်းတယ်ပြုတ်သွားတဲ့တရားတစ်ခုကထင်ရှားရှိသေးရဲ့လားထင်ရှားမရှိတဲ့တရားတစ်ခုကဘာမှန်းစရာလိုတယ်လဲမရှိဘူးမရှိတဲ့တရားကိုမှန်းလို့မှန်းစရာလိုသေးရဲ့လား မလို့ဘူးဒါနားလည်ထားလဲရှိတဲ့တရားကိုသာလင်မှန်ရတယ်မရှိတဲ့တရားကိုမှန်စရာမရှိဘူးဒါမရှိတဲ့တရားကိုသွားမမှန်နဲ့ဒါနားလည်ဖို့လိုပါတယ်တဲ့နော် ခုပြောတဲ့တရားနားလည်တယ်မဟုတ်လားဒါသံမိုးလေးဆိုရအောင်ယုံနာခွဲခြားစူဇံသိသည်ဒါလက္ခဏာရဲ့သဘောနဲ့ပြီးတာ ယုံနာခွဲကြံစူဇံသိသည်ယုံနာခွဲကြံစူဇံသိသည်ယုတ်တရားကတရားနာတရားကတရားလေအကြောင်းကတရားအကျုပ်ကတရားသူတို့သိနေတယ်တဲ့ယုံနာခွဲကြံစူဇံသိသည်ယုံနာခွဲကြံစူဇံသိသည်သဘောမှန်များထင်ရှားစေသည်သဘောမှန်များထင်ရှားစေသည်ဟောအမှန်သဘောတရားတို့ထင်ထင်ရှားရှားညာထက်မှသိနေတယ်တဲ့မထင်မရှားမဟုတ်ဘူးတဲ့ သဘောမှန်များထင်ရှားစေသည်သဘောမှန်များထင်ရှားစေသည်ဒါရသခေါ်တဲ့ကိစ္စအနေနဲ့ပြီးတဲ့သဘောတရားတွေ့ဝေမှုကင်းရှင်းရှင်းသိသည်တွေ့ဝေမှုကင်းရှင်းရှင်းသိသည်ဒါကပြစ္ဆုပဋ္ဌာန်နဲ့သိတဲ့သဘောတရားတွေ့ဝေပြီးတော့သိတာမဟုတ်ဘူးလားရှင်းရှင်းလင်းလင်းသိနေတယ်တွေ့ဝေမှုကင်းရှင်းရှင်းသိသည်တွေ့ဝေမှုကင်းရှင်းရှင်းသိသည်ဓမ္မဝီမှတ်သည်ဘောဇင်မိဓမ္မ ဒါဓမ္မဝိဇ္ဇသံဘောဇဉ်ရဲ့သဘောပဲတဲ့ယုံနာခွဲကြံစူဇံသိသည်ယုံနာခွဲကြံစူဇံသိသည်သဘောမှန်များထင်ရှားစေသည်သဘောမှန်များထင်ရှားစေသည်တွေ့ဝေမူကင်းရှင်းရှင်းသိသည်တွေ့ဝေမူကင်းရှင်းရှင်းသိသည်သမာဝိမှတ်တိဘောဇင်မိသမာဝိမှတ်တိဘောဇင်မိကဲနှစ်ခေါက်ဆိုကြည့် ခေါက်နောက်ထပ်ယုံဉာဏ်ဝေဒံသုဒ္ဓံတိတိသဘော ဓမ္မဝိဇ္ဇာသဘောစဉ်ညာထဲမှာယောဂီများသင်ရှားတဲ့သဘောတရားပဲအဲ့ဒီဓမ္မဝိဇ္ဇာသဘောစဉ်ဖြစ်ခြင်းအကြောင်း9ပါးရှိတယ်ယောဂီယတန်ဓမ္မဓမ္မဝိဇ္ဇာသဘောစဉ်ဖြစ်ဖို့ရတဲ့အကြောင်း9ပါးရှိတယ်တတ္တာဓမ္မာဓမ္မဝိဇ္ဇာသဘောစဉ်ကသာဥပ္ပါဒယသံတတ္တိဓမ္မဝိဇ္ဇာသဘောစဉ်ဖြစ်ခြင်းအကြောင်း9ပါးရှိတယ်နံပါတ်1ပရိပု္ပ္ပကတာမသိရင်မိညာရတယ်နံပါတ်1 ပညာဖြစ်ခြင်းအကြောင်း9ပါးနံပါတ်1ပရိပု္ပ္ပာကတာမသိရင်မိမြန်းရတယ်တပည့်တော်မှတ်နေတာဘယ်လိုဖြစ်နေပါလဲဗျာလို့ရှောက်ရတယ်ပြောရတယ်ဆိုရတယ်နေ့စဉ်နေ့တိုင်းတရားဆက်တဲ့ဆိုတာအဲ့ဒါပရိပု္ပ္ပာကတာပဲမရတဲ့မြန်တဲ့တပည့်ကဆရာကိုရှောက်တယ်ဆရာကလိုအပ်တာလေးပြန်ပြီးတော့ဖြေကြတယ်ဖြေစရာမရှိဘူးဆိုရင်လည်းဒီအတိုင်းပဲပြန်ပြီးတော့မှန်ဟုတ်ရဲ့လားအဲဟုတ်ကိုမသိတဲ့အချက်လေးတွေကိုမေ့ရတဲ့ရှောက်ထားရတယ်ကြောက်เสียလားเสียမဟုတ်ဘူးဒါသိရည်ကြီးတဲ့ ယောဂီဟာရှုရှုမှန်းတဲ့ကအခက်ခဲနဲ့တွေ့ကြရတဲ့အခါကြတော့ဆရာသမားကမတင်ပြဘူးဆိုရှင်ဆရာသမားသိနိုင်ပါမလားမသိနိုင်တော့သူအခက်ခဲတွေးနေတယ်ညာတွေမပေါ်တော့ဘူးဒါကြောင့်မို့အခက်ခဲကိုတင်ပြရတယ်ထောက်ထားရတယ်ကိုဆရာသမားသိရေးကြည့်တယ်ဒါနံပါတ်၄ပရိပု္ပ္ပကတာတဲ့မသိတာကိုရှိရင်မေးမြန်းရမယ်နံပါတ်၄ဝတ္ထုဝိတ္တကရိယာဝတ္ထုဝိတ္တကရိယာဆိုတာဝတ္ထုသရှင်းစင်ကြရမယ်ဝတ္ထုသရှင်းစင်ကြဆိုတာအစ္ဆတဝတ္ထုဗဟိတဝတ္ထုနှစ်မျိုးရှိတယ် အစ္ဆတဝတ္ထုဆိုတာဟာစီးတွေကျင်ကြီးကျင်ငယ်ဝမ်းစီးလေမှန်ရတယ်စီဝန်းတွေမှန်နေစေရတယ်နေကောင်းထိုင်ကောင်းရှိနေစေရကြမ်းမရေးကောင်းရတယ်ကြမ်းမရေးကောင်းမှဝတ္ထုတရှိစင်ကြယ်တယ်လို့ဆိုရတယ်ဗဟိတဝတ္ထုဆိုတာကမိမိအသုံးပြုနေတဲ့အင်ကြီးလုံးကြီးတွေစောင်းတွေခေါင်းအုံးတွေခင်ထောင်းတွေအိယာခင်းတွေမိမိတရားထိုင်တဲ့အခန်းတွေအဲ့ဒီမှာသတ်သတ်ရှင်းရှင်းစင်ကြယ်ကြယ်ရှိစေရတယ် အဲ့ဒါမိမိအသုံးပြုတဲ့ပစ္စည်းပစ္စည်းအကုန်လုံးဟာသသရှင်းရှင်းစင်စင်ကြဲကြဲရှိရတယ်အဲ့ဒါကိုဗဟိတဝတ္ထုလို့ခေါ်တယ်ပစ္စတဝတ္ထုဆိုတာခန္ဓာကိုယ်ထဲမှာတန်ရှင်းစင်ကြရတဲ့စီမှန်ကြရတဲ့ဝမ်းမှန်ကြရတဲ့ကြမ်းမာရေးကောင်းရတဲ့ခန္ဓာကိုယ်မှာကြီးငြိအငြင်းကြီးတွေကင်းစင်နေရတဲ့သတ္တရှင်းရေချိုးရတဲ့ခြေသေးတွေလက်သေးလက်သေးတွေကိုဖြဲရတယ်လှိရတယ်အရှိမထားရဘူးခြေသေးလက်သေးတွေအရှိမထားရဘူးဒါသိရေးကြည့်တယ်တချို့ကခြေသေးရှိကြီးနဲ့ပဲရှိနေတာရှိနေတာလေးတဲ့ကြားတယ် ဆရာဥဒသနာကခြေသက်လက်သက်ရှိတာတည်ပြီးတော့အပြစ်ပြောတယ်လို့ပြောတယ်လေကြားတယ်ယောဂီတွေအတင်းအတင်းပြောတာကြားတယ်96ဖြာနဲ့98ဖြာယောဂအကြောင်းဘုန်းကြီးဥဒိတံမှာတရားဟောထားတယ်မဟုတ်ဘူးလားဟုတ်ရလားဘာတွေဘာတွေပါလို့98ပါဖြစ်သွားတာတော့ခြေသက်ရှိကြီးနဲ့လက်သက်ရှိကြီးနဲ့ကုတ်တက်တက်ကြမဟုတ်ပါလေမိခယောဂကတမျိုးပေါ်ပေါ်ပေါ်လာရဆိုတော့မဟုတ်ဘူးလားအဲအဲ့ဒါမြတ်စွာဘုရားကအမတန်ယုံမုန်းတယ်အဲ့ဒါခန္ဓာကိုယ်မှာခြေသက်လက်သက်တွေရှိတာသိယုံမုန်းတယ်မြတ်စွာဘုရားရှင်က อืมအဲ့ဒါမှန်တာအဲ့ဒါဝတ္ထုတ္တကိရိယာတဲ့ခန္ဓာကိုယ်အတွင်းမှာလည်းသရှင်စင်ကြယ်ရတယ်ကျမ်းမာရေးကောင်းရမယ်မိမိအသုံးပြုတဲ့ပစ္စည်းပစ္စည်းအသုံးဆောင်အင်္ဂီလုံးကြီးမှစပြီးတော့အကုန်လုံးဟာသရှင်စင်ကြယ်စီရတယ်အဲ့ဒါအဲ့ဒါလိုဝတ္ထုသရှင်စင်ကြယ်ခြင်းသည်ဉာဏ်ပညာကြီးပွားခြင်းအကြောင်းတရားပဲတဲ့ယောဂီတို့နားလည်ထားရတယ်နံပါတ်3အိန္ဒြိယသမတ္တပฏิပါဒနာ ဣန္ဒြိယသမတာပฏิပါဒနာဆိုတာတထာနဲ့ပညာညီမျှစေရတယ်ဝိရိယနဲ့သမာဓိညီမျှစေရတယ်တထာလွန်ကိရင်လည်းပဲရှောက်ကြီးညူနေတတ်တယ်တရားထိုင်ရင်လည်းကြီးညူပြီးတော့ကြီးညူစိတ်တွေကသိပ်ပေါ်ပြီးတော့နေရင်ပေါ်လာနေရင်လည်းပဲလူကျင်တဲ့တန်းကျင်တဲ့စိတ်တွေဖြစ်ပေါ်နေတတ်တယ်အဲ့ဒီတရားကိုလည်းပြန်မှန်းရတယ်တထာလွန်ကဲတယ်ဆိုရဲဟိုကကြီးညူလိုက်တရားကြီးညူလိုက်ကျေစုတင်ပြီးတော့ကြီးညူနေတတ်တယ်အဲ့လိုတထာတရားလွန်ကဲလိုက်ရင်လည်းပဲပြန်ပြီးတော့မှန်းရတယ်ကြီးညူတယ်ကြီးညူတယ်မှန်းရတယ် ပညာလွန်ကင်းလည်းပဲအတွေ့အတော့ဆင်ခြင်နေများနေတတ်တယ်ဟိုဟာလေးစဉ်းစားလိုက်ဒီဟာလေးစဉ်းစားလိုက်ဟာပညာလွန်ကင်းနေပြန်ရင်လည်းပဲတရားကမတက်တော့ဘူးဒါကြောင့်သဒ္ဒါနဲ့ပညာဟာညီမျှစေရတယ်တဲ့ဝိရိယနဲ့သမာဓိအထုံမလို့လာဝိရိယလည်းသိပြီးလွန်သွားရင်လည်းပဲအဆင်မပြေဘူးသိပြီးတော့ရောနေရင်လည်းပဲအဆင်မပြေဘူးဝိရိယကိုမှန်တမ်းသဘောတရားရှိနေစေရတယ်တဲ့ဝိရိယလွန်ကင်းရင်လည်းတရားကမတိုးတက်ဘူးဝိရိယရောနေရင်လည်းတရားကမတိုးတက်ဘူးဒါဝိရိယမှန်တမ်းအမြဲရှိနေစေရတယ်သမာဓိ သူစိတ်တည်ကြည်တဲ့သမာဓိတရားကလည်းပဲပုံမှန်တိုင်းရှိနေစေရတယ်သမာဓိလွန်သွားရင်လည်းပဲဌိနမေတ္တာဘက်ကိုပြောင်းသွားတတ်တယ်ဝိရိယလွန်သွားရင်လည်းပဲဥဒိစ္စဘက်ပြောင်းသွားတတ်တယ်စိတ်ပြားလျက်သွားတတ်တယ်ဒါကြောင့်မို့ဝိရိယနဲ့သမာဓိကိုလည်းပဲညီမျှစေရတယ်တဲ့အဲ့ဒါလို့တဏှာနဲ့ပညာဝိရိယနဲ့သမာဓိညီမျှသွားမှပညာဟာကြီးပွားတိုးတက်လာတယ်ဝိပဿနာဉာဏ်ပုံမှုထင်ရှားလာတယ်အဲ့ဒါကိုအိန္ဒြိယသမတ္တပฏิပါဒနာအိန္ဒြေ၅ပါး မိမြအောင်ထားပါတဲ့မမိမြဘူးဆိုရင်ဥပဒနာညာမတုတ်တယ်ပဲနေတတ်တယ်နောက်နံပါတ်၄ဒုပညာပုဂ္ဂလပရိဝေသနာပညာမရှိတဲ့ပုဂ္ဂိုလ်ကိုရှောင်ကျင်ရမယ်အစဉ်အခင်ပညာမရှိတဲ့ပညာနည်းတဲ့ပုဂ္ဂိုလ်ရှောင်ကျင်ရမယ်လူမိုက်ပေါ့လေလူမိုက်ကိုရှောင်ကျင်ရတယ်လေယောဂီတွေလည်းပဲတချို့ပုဂ္ဂိုလ်ကမလိမ္မာတတ်ဘူးမလိမ္မာတတ်ဘူးအဲ့ဒါလိုမလိမ္မာတဲ့ယောဂီများနဲ့ပေါင်းသင်းဆက်ဆံမှုမလုပ်ရဘူးတဲ့ဒါ ဒုပညာပုဂ္ဂလပရိဝေသနာဝိပဿနာပညာမရှိသူပညာစင်ခင်ညာမရှိသူကိုရှောင်ကျင်ပါလက်မြတ်စွာဘုရားကပညာမရှိတဲ့လူမနဲ့သွားပေါင်းရင်ဘာဖြစ်သွားမလဲစကားပြောတဲ့လူနဲ့သွားပေါင်းရင်စကားပြောတတ်တယ်စကားပြောတတ်တယ်အခန့်ကူးတဲ့လူနဲ့သွားပေါင်းရင်อืมဒါနားလဲနားလဲပါလဲရှိရတယ်အတင်းဖြင်းပြောတဲ့လူနဲ့ပေါင်းရင်ဓာတ်ကူသွားတတ်တယ်ဟုတ်ရဲ့လား ရေအိတ်များရင်ရေအိတ်ဖြစ်သွားတတ်တယ်ရေနွေးများရင်ရေနွေးဖြစ်သွားတတ်တယ်အဓိထားရတယ်အဲ့ဒါလေးအဓိထားရတယ်နံပါတ်5ပညာဝန္တပုဂ္ဂလသေဝနာဝိပဿနာပညာရှိတဲ့ပုဂ္ဂိုလ်နဲ့ရှင်တွဲပြီးတော့နေပါမှီဝဲပြီးတော့နေပါတဲ့ပညာရှိကိုမှီဝဲစိတ်ကပ်ပါဒီလိုဆိုလိုတယ်ဝိပဿနာအမှတ်ကောင်းနေတဲ့ပုဂ္ဂိုလ်တွေပေါ့ပညာရှိကိုမှီဝဲစိတ်ကပ်ပါတဲ့ရှင်တွဲပြီးတော့နေပါတဲ့နံပါတ်6 ခံပြီးရညာနာစရိယပစ္စဝခဏနက်နဲ့သောတရားနက်နဲ့သောညာကျက်စားဖြစ်သောတရားကိုဆင်ခြင်ထားရမယ်လေ့လာရမယ်တရားကိုရှုမှတ်တဲ့အခါစာပေကိုလေ့လာတဲ့အခါတရားနာတဲ့အခါမှာလည်းပဲနက်နဲ့လိမ့်နေတဲ့တရားကိုသာနာကြရမယ်လေလိမ့်နေတဲ့စာပေကိုသာလေ့လာရှုမှတ်ရမယ်လေတရားထိုင်နေတဲ့ယောဂီများမှာတော့စာဖောက်မလိုဘူးစာမဖတ်ရဘူးတရားပဲနာကြရမယ်လိမ့်နေသောတရားကိုနာကြရမယ်တဲ့ လိမ့်နေတော့စာပေကိုလိမ့်လာရမယ်လိမ့်လိမ့်နေနဲ့စဉ်းစားဆင်ခြင်တတ်ရတယ်အဲ့ဒါမှညာကတိုးပွားလာနိုင်တယ်တဲ့သိကြည့်ကြည့်တယ်တရားတိုင်းတရားတိုင်းကသိပြီးတော့လိမ့်နေတာမဟုတ်ဘူးပေါ့ဒီထက်မှဟောတဲ့တရားတော့လိမ့်နေတဲ့တရားတွေကြီးပါပဲဝိပဿနာကြည့်စုပြီးတဲ့တရားတွေကြီးပါပဲဒါဂံပိရညာနာစရိယပစ္စောခဏလိမ့်နေသောတရားကိုနာကြရမယ်တဲ့ဆင်ခြင်ရမယ်စဉ်းစားရမယ်နဗ္ဗခွန်တထတိမုတ္တတာ တထာတိမုတ္တတာဆိုတာဓမ္မဝိဇ္ဇတန်ဖို့စဉ်ဖြစ်အောင်အမြဲတမ်းကြိုးစားနှလုံးသွင်းနေရမယ်။ငါရတန်တာမှာအခြေတိုင်းအခြေတိုင်းအမြဲတမ်းဓမ္မဝိဇ္ဇတန်ဖို့စဉ်တရားတွေဖြစ်အောင်ငါနေမယ်လို့အမြဲတမ်းငါတန်တာမှာဝိပဿနာဉာဏ်တွေပေါ်လွင်အောင်ငါရှုမှတ်ပြီးတော့နေမယ်လို့ဒီလိုစိတ်ကိုထားရမယ်၊ကိုင်ညွန်ထားရမယ်။ပေါင်းလိုက်တော့အင်္ဂါဘယ်နှပါရှိတယ်။ခုနှစ်ပါ။အဲ့ဒီခုနှစ်ပါသောတရားတွေဟာဝိပဿနာဓမ္မဝိဇ္ဇတန်ဖို့စဉ်ဖြစ်ပေါ်လာရင်အကြောင်းတရားပဲ။ဒါကိုယ့်အကိုနားလည်ထားဖို့ နံပါတ်1ဗါတယ်လို့ပရိပု္ပ္ပကထာမေးမြန်းထားရမယ်နံပါတ်2ဝတ္ထုတတကရိယာဣဇတဝတ္ထုဗိဒဝတ္ထုမှာဝတ္ထုသာရှင်စင်ကြယ်ရမယ်ကျမ်းမာရေးကောင်းရမယ်တဲ့နံပါတ်3အိန္ဒြိယသမတ္တပฏิပါရဏတဒါနပညာဝိရိယနာသမာဓိညီမျှစေရမယ်အပူအလွန်တွေမရှိစေရဘူးတဲ့ နံပါတ်၄ဒုပညာပုဂ္ဂလပရိဝိဇ္ဇနာဝိပဿနာပညာမရှိတဲ့ပုဂ္ဂိုလ်ဆင်ခြင်ညာမရှိတဲ့ပုဂ္ဂိုလ်များကိုရှောင်ကျင်ရမယ်တဲ့ရှောင်လွှဲပြီးနေရမယ်နံပါတ်၅ပညာဝတ္တပုဂ္ဂလသေဝနာဝိပဿနာပညာရှိသူအစဉ်ပညာရှိသူများနဲ့ရှင်တွဲပြီးတော့နေရမယ်နံပါတ်6ဂံဗီရညာနာစရိယပစ္စဝခဏနဲ့နဲ့သောတရားကိုနာကြရမယ်လေ့လာရမယ်ပွားများရမယ်ဆင်ခြင်ရမယ်စာပေကိုလေ့လာရမယ် နဘခွန်တထတိမုတ္တတာမိမိတန်တမှာဝိပဿနာဉာဏ်တွေဖြစ်အောင်ဓမ္မဝိဇ္ဇသံမောစဉ်အမြဲတမ်းဖြစ်အောင်စိတ်ကိုကိုက်ညွန်ပြီးထားရမယ်အဲ့ဒီခုနှစ်ပါးသောတရားနဲ့ပြည့်စုံရင်ဓမ္မဝိဇ္ဇသံမောစဉ်တရားတွေပေါ်လာပါလိမ့်မယ်လေယောဂီတို့တဏ္ဍာမှာဟုတ်ရဲ့လားอืมဟုတ်ပါတယ်နော်ဟုတ်တော့ဟုတ်နေပြီပေါ့မဟုတ်တာတော့မဟုတ်ဘူးပေါ့ဥပမာဘာနဲ့တူတယ်လဲလို့ဆိုတော့အဲ့ဒီဓမ္မဝိဇ္ဇသံမောစဉ်မှာဘာနဲ့တူတယ်လဲလို့ဆိုတော့ အပရိသုဒ္ဓာနိဓိပကပန္လကပန္လကဝတ္တိတေလာနိနိဗ္ဗာယဥပ္ပန္နဓိပတိခာဓိပတိခာယဩဘာသောဝိယမိအိမ်မှာမှန်မိအိမ်များမှာရေနံတွေကလည်းအဲ့ဒီမှန်မိအိမ်ထဲမှာညှင်းနွမ်းပြီးတော့အနေတွေထားနေတယ်မိသားကလည်းပဲမကောင်းဘူးညစ်ပေနေတယ်မှန်အိမ်ကလည်းပဲမိခိုးတွေနဲ့ပေကြံနေရဆိုရှင်မိထွန်းလိုက်အခါကျအလင်းရောင်မလုံနေတော့ အလင်းရောင်ဘလို့နေတော့မိန်မိန်လေးဖြစ်နေတယ်ဘာဖြစ်လို့တော့မှန်အိမ်ကလည်းမှန်ကလည်းအဲမသားရှင်ဘူးမိစာကလည်းမသားရှင်ဘူးရေနံစီကလည်းမကောင်းဘူးဟုတ်ရဲ့လားဒီလိုဆိုရှင်သူ့ကိုလင်းရောက်ရအောင်ဘယ်လိုလုပ်မလဲအဲ့ဒီမိအိမ်ကို ပြန်ပြီးတော့ဖြုတ်ဖြုတ်ပြီးတော့ရေနံကိုအသစ်ပြန်လဲမှန်ကိုမိမှန်ရုပ်တိုက်ချော့ဆေးကြောပြီးတော့တိုက်ချော့သုတ် အဲ့ဒါမိစားတဲ့အသေးပြန်လဲအသေးပြန်ပြူးပြင်အဲ့ဒါလို့ပြီးတော့မိပြန်ထွန်းလိုက်ရင်ဘယ်လိုနေမလဲဟောလင်းလာတယ်ဒီလိုပဲလေခန္ဓာကိုယ်ထဲမှာတဲ့အစစရရလိုအပ်နေတဲ့ချွင်းချအကုန်လုံးကိုပြန်ပြူးပြင်လိုက်ရင်ဟောဒီယောဂီမှာဝိပဿနာဉာဏ်ပဲထင်ရှားလာလိမ့်မယ်မြတ်စွာဘုရားရှင်ကဥပမာပေးတာအင်မတန်ဆင်ပြေတယ်အင်မတန်ဆင်ပြေတယ်ဒါလေးမှတ်သားဖို့လိုတယ်ကြံမာရည်တွေကောင်းနေမယ်အကိုတရားအထုတ်တဲ့အခန်းဒီမှာတတရှင်းရှင်းစင်စင်ကြဲကြဲနေမယ်အဝတ်အသွေးဆောင်ပစ္စည်းတွေလည်းပဲတတရှင်းစင်ကြီးနေမယ်ဆိုရင်ဘလို့နေတော့နေရထိုင်ရတာ ကိုဝတ်ထားတဲ့အင်္ဂလိပ်လုံးကြီးတွေကတခါကြီးတွေနဲ့ချွတ်တွေနဲ့ကစီကစီနေရင်ဘလို့နေတော့ဘလို့နေပါလဲအဲအဲ့ရထဲဝင်ပြီဆိုရင်စောင်းခြုံနေပြီဆိုရင်စောင်းစောင်းခြုံခြုံတဲ့စောင်းတွေကလည်းပဲတခါနေဘူးတွေပဲမလှမ်းဘူးမရှုံးဆိုရင်ဘလို့နေတော့နတ်ဆုပ်ဆုပ်မနေဘူးလားကိုယ့်အကိုပဲညှီစော်နာနေသူများဆိုတော့ဘလို့နေမလဲအဲအဲ့ဒါလေးစဉ်းစားရတယ်ဉာဏ်ပညာသိရကြည့်တယ်ဒါကြောင့်မို့တချို့ယောဂီတွေက ဖယုတ်ဖယက်နေတတ်တယ်သဘဲပေါ်မှာလက်ဖက်ပကံကတခြားဇွန်ကတခြားယင်းဒီခရက်ကတခြားဟိုတလုံးဟိုတခြားဒီတခြားတခါရေတွေစိုးလို့ပေလို့တခါလဲမသမ်းမရှိနေတတ်တယ်တခါလဲသူတို့အခန်းထဲမှာသွားယူရှင်တဲ့အမှိုက်တရားတွေနဲ့ရှင်းလင်းလင်းမရှိဘူးအမှိုက်တရားတွေနဲ့တခါတဲ့သဲလုံးတွေမှိုက်တွေတရိုက်တွေနဲ့အဲ့ဒီထဲမှာပဲပလတ်စတစ်ပိုင်တွေအချိုးချင်းခွန်တွေဗာအမျိုးမျိုးပေါ့မြစ်ပေလို့ပေါ့ဟောလက်ကြည့်မယ်ဆိုရင်တော့သူတို့တတ်ရှင်းအောင်လုပ်ထားမှာပေါ့ဘုန်းကြီးကစဉ်းစားထားတယ်တနေ့တနေ့တော့လက်ကြည့်မယ်လို့တကိုက်တယောက်တစ်ယောက်ခေါ်ပြီးတော့ စဉ်းစားထားတယ်ဒါကြောင့်အာလို့တတ်တတ်ရှင်းရှင်းစဉ်စဉ်ကြဲကြဲနေမှညံဆိုတာဟာကြီးပွားတုတ်တယ်လာတယ်တဲ့ခုနမိအိမ်များလို့ပေါ့မှန်မိအိမ်များလို့ပေါ့မှန်မိအိမ်မှာမိခိုးတွေလည်းပဲမှန်မိအိမ်မှာမိခိုးတွေလည်းပေါင်နေတယ်မိခိုးတွေဆွဲနေတယ်ရင်းနှံစရာလည်းမကောင်းဘူးမြင့်ပေးနေတယ်မိသားလည်းမကောင်းဆိုရှင်မိအိမ်လေးကဘယ်လိုနေတော့အမိတုံမိတုံလေးနဲ့အလင်းရောင်မရှိဘူးပေါ့အာလို့တတ်ရှင်းအောင်ပြန်လုပ်လိုက်ပြီဆိုရှင်မိအိမ်လေးဘယ်လိုနေမလဲကြည်လင်သွားတယ်ဒါကြောင့်အစစရရခန္ဓာကိုယ်အတွင်းရောအပြင်ရောအလုံး သတ်ရှင်းစင်ကြယ်သွားပြီဆိုရှင်နေကောင်းထိုင်ကောင်းဖြစ်ပြီဆိုရင်တရားထင်ရတာတော်တော်လုံးလည်းမရှိဘူးလားရှိပါဘူး။အော်နေထိုင်မကောင်းဘူးဓာတ်သွားနေတယ်ဗိုက်နာနေတယ်ဖျားနေတယ်ခေါင်းမူနေတယ်ဆိုရှင်တရားမှန်ရတာဘယ်လိုနေတော့အဲမကောင်းဘူးဟောတာဟောလားမကောင်းဘူးခန္ဓာကိုယ်အလုံးကြမ်းမှနေရဆိုရှင်ဘယ်လိုနေတော့မှန်ရတာအဆင်ပြေတယ်စိတ်ချမ်းသာတယ်ဒါကြောင့်မို့ပညာဖြစ်ဖို့ဆိုတာသိခရင်တယ်သိရကြီးတယ်နော်ဒါကြောင့်မို့ဒီပညာဖြစ်ခြင်းအကြောင်း9ပါးပြည့်စုံအောင်ကျူစားကြကဲဆောင်းမိုးလေးဆိုကြစို့ မေမြန်းသစင်မေမြန်းသစင်ညီမျှရှင်ညီမျှရှင်ဒါတိနှင်းသုံးအင်္ဂါအစဉ်တိုင်းလာတယ်မေမြန်းသစင်မေမြန်းသစင်ညီမျှရှင်ညီမျှရှင်ထိုတွင်စိတ်ညွန့်ပါထိုတွင်စိတ်ညွန့်ပါထိုတွင်စိတ်ညွန့်ပါဆိုတာနံပါတ်9 1 2 3 4 မိတ်များဆိုတာမိတ်များရမယ်သတ်စင်ဆိုတာခန္ဓာကိုယ်မှာသတ်ရှင်စင်ကြယ်ရမယ်ညီများရှင်ဆိုတာအိန္ဒြေ၅ပါးညီများစေရမယ်ထို့တွင်စိတ်ညွန့်ပါဆိုတာဓမ္မဝိဇ္ဇတာဘောစဉ်ဖြောင့်စုကမြတံကိုင်းညွန်ပြီးတော့ထားပါဒါဆိုလို့လေဆိုမိတ်များသတ်စင်မိတ်များသတ်စင်ညီများရှင်ညီများရှင်ထို့တွင်စိတ်ညွန့်ပါထို့တွင်စိတ်ညွန့်ပါမိတ်များသတ်စင်မိတ် ညီမြရှင်ထိုတွင်စိတ်ညွတ်ပါပညာမဲ့ကျင်ညာရှိရှင်ဆင်ကျင်နဲ့နေရာပညာမဲ့ကျင်ဆိုတာပညာမရှိတဲ့ပုဂ္ဂိုလ်ကိုကျင်ရှောင်ပါပညာမဲ့ကျင်ပညာမရှိတဲ့ပုဂ္ဂိုလ်ရှောင်ကျင်ပါတဲ့ညာရှိရှင် ပညာရှိတဲ့ပုဂ္ဂိုလ်နဲ့ရှင်တွဲပြီးတော့နေပါဆင်ခင်တဲ့နေရာနဲ့နဲ့တော့တရားကိုဆင်ခင်ပါစဉ်းစားပါနာကြပါဟုတ်လားပေါ်က1 2 3ခွန်4 5 6ဆိုပညာမဲ့ကျင်ပညာမဲ့ကျင်ဉာဏ်ရှိရှင်ဉာဏ်ရှိရှင်ဆင်ခင်တဲ့နေရာဆင်ခင်တဲ့နေရာပညာမဲ့ကျင်ပညာမဲ့ကျင်ဉာဏ်ရှိရှင်ဉာဏ် င်းခင်းတဲ့နေရာညာဖြစ်ကြောင်းများခုနှစ်ပါးညွန်ကြားထကထာဉာဏ်ပညာကြီးပွားကြောင်းဓမ္မဝိဇ္ဇာသံဘောဓိဖြစ်ခြင်းအကြောင်းအထက်ကထာဆရာကခုနှစ်ပါးထုတ်ပြထားတယ်တဲ့ဉာဏ်ဖြစ်ကြောင်းများခုနှစ်ပါးညွန်ကြားထကထာ မေမြန်းသစင်မြည်မြရှင်ထိုတွင်စိတ်ညွတ်ပါပညာမဲ့ကျင်ညာရှိရှင်ဆင်ကျင်နဲ့နဲ့ရာညာဖြစ်ကြောင်းများခွန်နှစ်ပါးညွန်ကြားထကထာ တစ်ခေါက်ဆိုကြည်လေးမြတ်တတ်ရှင်ဉာဏ်ညာရှင်ထိုရိစိတ်ညောပါဒီနာမဲ့ရှင်ဉာဏ်ရှိရှင်စိတ်ရှင်နဲ့နေရာဉာဏ်ဒီကြောင့်မြခွန်ပါညွန်ကြတာကတာနောက်တစ်ခေါက်ဆိုကြည် အဲ့ဒါဓမ္မဝိဇ္ဇာသံဘောစဉ်ဖြစ်ခြင်းအကြောင်း9ပါးဓမ္မဝိဇ္ဇာသံဘောစဉ်တရားဖြစ်ပုံပါပဲဒီလောက်ပါပဲဤကဲ့သို့မြတ်စွာဘုရားဟောကြားတော်မူအပ်သောဓမ္မဝိဇ္ဇာသံဘောစဉ်ဖြစ်ပုံတရားတော်ဒေသနာတော်မြတ်ကိုယုသေးစွာကြားနာကြကုန်သောဓမ္မသောနာကုသကစေနာပေါင်းတို့ကြောင့်အာလုံသောယောဂီသူတော်စင်တို့သံဓမ္မဓမ္မဝိဇ္ဇာသံဘောစဉ်ဖြစ်ကြောင်းတရား9ပါးကိုပြည့်စုံစွာဖြစ်အောင်ပွားများကြ၍ဓမ္မဝိဇ္ဇာသံဘောစဉ်တရားဖြစ်ပေါ်လာကြပြီလျင် ထိုဓမ္မဝိဇ္ဇာသံဘောစဉ်ကိုမှီပြီး၍ယုံနာဓမ္မသင်္ခါရတရားတို့ချုပ်ညရာဖြစ်သောမညာဖုံညာနိဗ္ဗာန်တရားထုတရားများကိုလွယ်ကူသောအသိဉာဏ်ဖြင့်အာလုံးမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း